ဒီနေ့2020ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေ့ဆောင်းရစကိုဗေဒီယာမှာရှိတဲ့ထေရဝါဒဓမ္မကုဋ္ဌာလန်စင်တင်တော်ညနေ9နာရီအပိုင်းနေနဲ့43ဘုန်းကြီးတို့သင်ပေးနေတဲ့တရားတွေဗုဒ္ဓံလို့တတိအဖြစ်အကြောင်းအရသင်ပေးနေတယ် သင်ပေးနေတဲ့ခိုင်တော်ဘာစသင်လဲဆိုဘုရားကုံတော်များပေါ့ဘုရားကုံတော်များပျောက်ပြလာမပြီးသေးပါဘယ်ရောက်သွားပြီလဲဆိုတော့အနုရောပုရိသဓမ္မတာတထိထိပြီးသွားပြီဒီနေ့တတ္ထာတွေဝမနုဿာနံကျန်တဲ့ပိုင်းလေးတွေပြောပြအောင်ပေါ့နော်အဲ့ဒီဘုရားကုံတော်မဆုလေးလည်းရှိရင်လည်းကြည်ထားပေါ့ဒါကိုရှင်းတော့ကြတာတတ္ထာတွေဝမနုဿာနဒိဗေကိုဘုန်းကြီးတို့ နှစ်မျိုးတွေ့ရပါတယ်တထာရိယမနုဿာနာတစ်မျိုးကတော့နတ်လူတို့ဆရာတစုဖြစ်တော်မူသောမြတ်စွာဘုရားမြင်ကြီးတဲ့ပုံကိုယ်တွေကိုယဉ်ကျေးအောင်ဆုံးမတဲ့အတွက်ဗုဒ္ဓကိုအလုံးကဆရာဖြစ်တိမပြုအောင်နတ်ဆရာနတ်မြမာတွေလူသားတွေအကုန်လုံးကဗုဒ္ဓကိုဆရာဖြစ် တင်ပြီးတော့ကိုယ်ပဲကြားတယ်ပူဇော်ကြတယ်ပေါ့ဒါကြောင့်တထာရိယမနုဿာနာဘာကြောင့်မို့ လူတွေနတ်တရားမြမာတွေကမြတ်စွာဘုရားကိုဆရာဖြစ်ခြင်းရတယ်လေလို့မေးရင်တော့ဒီလူနတ်တွေမှာတတ္တဝါတွေအတွက်အကျိုးစီးပွားဖြစ်လာဆုတ်ဆုံးမှတတ်လို့နော်မိဘတွေကသားသမီးတွေအကျိုးစီးပွားရှိအောင်အကျိုးဖြစ်အောင်ဆုံးမကြတယ်လို့ဆရာသမားများလည်းကိုယ်တပည့်လေးတွေအကျိုးရှိအောင် အကျိုးဖြစ်အောင်သုံးသင်ဆုံးမကြအဲဒီလိုတတ္တဝါတွေကိုအကျိုးကိုဆုံးမသွန်သင်တဲ့နေရာမှာ အကျိုးဆိုတာ၃မျိုးရှိတယ်ဆိုစာပေများတော့ဒီလိုဖွင့်ကြနံပါတ်၁ကဒိဋ္ဌဓမ္မိကထလက်ရှိမျက်မှောက်မှာရနိုင်တဲ့အကျိုးပေါ့ဒါတွေလည်းဟောတယ်နံပါတ်1ကတော့တမလွန်လောကအတွက်ကျိုးပေါ့နော်ဒါဟောပါဠိလိုတော့ဘုန်းကြီးတို့အဲတံပရာယိကထာကျိုးပေါ့နောက်နိဗ္ဗာန်တရားရမယ်ကျိုးပေါ့ပရမတ္ထ ကျိုးဒါမျိုးသုံးမျိုးခွဲဟောပါနံပါတ်1အနေနဲ့ကြည့်အောင်ပေါ့နော်ဒီလက်ရှိမျက်မှောက်ဘဝမှာဘယ်လိုနေထိုင်အကျိုးများသလဲဆိုတော့ဒါလည်းဘုရားဟောပါဘယ်လိုဟောလဲဆိုတော့ဘာပဲဘာပဲလုပ်ဘာလုပ်ငန်းပဲလုပ်လို့ဘုနော်ခွင်တို့ကိုတရားပြတာပဲဖြစ်ဖြစ်တရားဟောတာပဲဖြစ်ဖြစ်တရားလေ့လာတာဖြစ်ဖြစ်လောက လုပ်တွေပဲလုပ်လို့ဘာလုပ်လို့ဥဋ္ဌာဏတမနာတက်တက်ကြွကြွအလုပ်လုပ်အောင်ဝိရိယနဲ့ပြည့်စုံမှာပေါ့ ဘာပဲလုပ်လို့တက်တက်ကြွတော့နော်တက်တက်ကြွလုပ်တဲ့နေရာမှာလုပ်ငန်းကျွမ်းကျင်မှုလည်းရှိရဘာပဲလုပ်လို့လုပ်ငန်းကျွမ်းကျင်မှုရှိရတယ်လုပ်ငန်းကျွမ်းကျင်မှုနော်လုပ်ငန်းကျွမ်းကျင်မှုတွေကိုယ်ကဒါတွေနဲ့ပတ်သက်ပြီးတော့ဤပညာတွေလည်းရှိရတာပေါ့နော်ဘာလို့လို့မှန်ကန်တဲ့ဤပညာနဲ့လို့ရင်တော့တက်တောင်တက်တာနဲ့အကျိုးမြန်မြန်ရလို့တော့အဲ့လိုလုပ်တဲ့အခါမှာလည်းဇွဲရှိဖို့လည်းလိုတယ်စိတ်ဝင်စားဖို့လည်းလိုတာပေါ့နော် ခဏတစ်ဖြုတ်လေးဟုံတိုင်းဗမာပြည်မှာတော့ကောက်ရိုးမိခေါ်တာပေါ့ကောက်ရိုးမိဟုံနဲ့တောက်ပြီးငိမ့်သွားတာအဲ့လိုမဟုတ်လုပ်ငန်းတစ်ခုအောင်မြင်ရေရှိလောက်ရတယ်ခုတရားထုတ်တာပဲပဲကြည့်ပေါ့နော်ခဏတစ်ပြုတ်နဲ့မရပါဘူးဗျအကြာကြီးလောက်ရဒီမှာဆိုဘုန်းကြီးတို့တမာရီရအောင်လို့တမာရီရမှာပညာတွေဖြစ်တာအဲ့ဒါမျိုးပေါ့တရားတွေလေ့လာတဲ့ခါကျလဲအကြာကြီးလေ့လာတယ်ခဏတစ်ပြုတ်နဲ့မရဘူးကြာကြာလေးလည်းမှပြည့်စုံတယ် ကိုလိုသိခံပြီးလေ့လာတော့နော်ကိုဒကာကြီးတို့ဓမ္မကြီးတို့ဆိုရင်ဒီတောက်ကြဆယ်နေ့တနေ့ငယ်ဒီလောက်ပဲလေ့လာဟောဒီဘုန်းကြီးတွေဟောဗျာစာစနာကြီးတွေအမြဲမပြတ်လေ့လာနေရတယ်အမြဲမပြတ်လေ့လာတော့အယူဆတွေးခေါ်တွေမမီဆရာတော်ကြီးတွေလောက်ပဲဆွမ်းနိုင်တာဆရာတော်ကြီးတွေယူဆချက်တွေစာပေယူဆတွေအများကြီးဘုန်းကြီးတို့လေ့လာတယ်လေ့လာပြီးမှပြန်ပြောနိုင်တယ်ကိုယ့်ကိုယ်တချို့ကလည်းနားမလည်နိုင် ဒီတော့ဘာပဲလုပ်လို့ဘုန်းကြီးတို့ကကြိုးစားအထုံးဝိရိယရှိရမယ်နော်အဲ့ဒီကြိုးစားအထုံးဝင်ပြောင်းမြန်မြနော်ဇွဲရှိရမယ်သာလာတာအပြင်းယူမှမရှိပါပြင်းနေမယ်ဆိုရင်လည်းဘာမှမအောင်မြင်ပါဘူးနော်ဒါကြောင့်နံပါတ်1ဥထာဏတမ္မာဆိုကြိုးစားအထုံးမှုနဲ့ပြည့်စုံရမယ်နံပါတ်2ကကြပါလဲဆိုတော့အာရခတမ္မာအာရခတမ္မာဆိုတာကဒီ စောင့်ရှောက်ထိန်းသိမ်းမှုလိုတယ်ပေါ့နော်။သုံးသင်တာသုံးပြည့်သင်တာပြည့်ပေါ့နော်။ဒီအလေးလွတ်နေပါအောင်ပေါ့။ဘယ်ကြောင်းပဲဖြစ်ဖြစ်အိမ်ပဲဖြစ်ဖြစ်ထိန်းသိမ်းစောင့်ရှောက်မှလိုတယ်မထိန်းထိန်းသိမ်းစောင့်ရှောက်မှပြက်တိုင်းအပြက်စီးတွေများနေတော့ကိုရှာသမားဘာမှတိတ်ပြန်မထူးနော်။ထိန်းသိမ်းစောင့်ရှောက်မှုတွေလိုတယ်ဒီပစ္စည်းပစ္စည်းတွေပေါ်များလာဒါကိုကြာကြာသုံးနေအောင်သုံးဖို့များအကျိုးရှိအောင်သုံးနေအောင်ဘယ်လိုလုပ်မလဲ။ ဒါမျိုးလေးတွေပေါ့ဒီဆန္ဒဆရာတော်ကြီးကလည်းတပည့်လေးတွေဒါလေးတွေဆုံးမနောက်တစ်ခုကတော့သမစီဝိတာလောကမှာနေတဲ့ပုဂ္ဂိုလ်များ ကိုယ့်ရဲ့ဝင်ငွေထွက်ငွေမျှတောင်သုံးရတော့ဘုန်းကြီးတို့ဆန္ဒတွေရေးတာတွေမှလည်းဒီတိုင်းပဲဘုံဘုံလောသုံးလို့မရဘူးသူ့ဝင်ငွေလေးနဲ့ထွက်ငွေလေးမျှတောင်သုံးရနေရထိုင်ရတယ် ဝင်ငွေအနေပြီးအသုံးများနေဒီရိတ်တာလည်းပတ်ဖို့မလို့ဒီဆိုင်နဲ့လည်းပတ်ဖို့မလို့ဒီထဲမှာကိုယ်မိသားစုလည်းဒီဝင်ငွေထွက်ငွေမြတ်တော့မတော်ရင်မိသားစုတော့ပြတ်သွားတယ်နောက်တစ်ခုကကလျာဏမိတ္တတာအကြံဉာဏ်ကောင်းပေးမဲ့မိကောင်းဆွေကောင်းလို့တယ်တရားထုတ်ရင်တော့ဆရာကောင်းသမားကောင်းလို့တယ်ဒါရေးကြည့်တော့ဗောနော်ဆရာကောင်းရရင်ကိုယ်ကအကြံကောင်းရမယ်အင်းတရားတွေတိုးတက်နိုင်တာဗော လောကအလုပ်တွေလည်းကိုယ်စီဝါတွေအောင်မြင်နိုင်တာဒါကတော့ဘုန်းကြီးတို့ဒီချက်လက်၄ခုနဲ့ပြည့်စုံရင်တော့ဘုရားအမခံချက်ပေးတာဒီဘက်ဘဝမျက်မှောက်ဘဝမှာအကျိုးများတယ်နဲ့အောင်မြင်နိုင်တယ်ဒါပြောတယ်ပေါ့ဗျာနောက်တစ်ခုကတံပရာရိတံပရာရိကထဆိုနောက်ဘဝကောင်းစားရေးကိုလေဘုရားဟောတယ်ဒီလိုလက်ရှိဘဝကောင်းစားရေးဟောတယ်လို့ဘုရားနောက်ဘဝကောင်းစားရေးဟောခဲ့ပါတယ်ဟောခဲ့ပါတယ် နောင်ဝကိုကောင်းစားရတဲ့ဘာလို့လုပ်ရမလဲနောင်ဝကောင်းစားရတဲ့တတ္ထာကိုယ်တဏ္ဍာမှာယုံကြည်ချက်ရှိရမယ်ယုံကြည်ချက်ရှိမှဘုန်းကြီးကိုလိုသင်ပေးလို့ရမယ်ယုံကြည်ချက်မရှိရင်တော့မသင်တော့ခုယောဂီတို့ဘုန်းကြီးတို့ဓမ္မသင်တန်းတွေလေ့လာတဲ့အတူယုံကြည်မှုရှိလို့ဒါလေ့လာလို့သင်ယူလို့ရတာမျိုးယုံကြည်မှုပြတ်သွားရင်ဘာမှလုပ်လို့မရဘူးလုပ်လို့လည်းစိတ်လည်းမရှိဘူးဟောယုံကြည်ချက်ရှိတဲ့အခါကျတော့ဒုတိယနံပါတ်1ယုံကြည်ချက်ရှိရင်ဒုတိယကိုကျင့်တရားရှိရ ယုံကြည်ချက်ရှိမှသီလကလည်းစောင့်ထိန်းတယ်ယုံကြည်ချက်မရှိရင်သီလကလည်းမစောင့်ထိန်းနိုင်ဟောရံပါရခဥပုပ်သီလတွေစောင့်ထိန်းတယ်အမြဲမပြတ်၅ပါးသီလစောင့်ထိန်းတယ်ယုံကြည်တော့မလို့စောင့်ထိန်းတယ်အဲယုံကြည်ချက်ကလည်းရှိရတယ်နံပါတ်3ကြတော့စာကရလာတဲ့ပစ္စည်းကိုအများနဲ့ခွဲဝေသုံးဆွဲနိုင်ရမယ်ကိုတယောက်တည်းချမ်းသာနေလို့မရဘူးဘေးရလူတွေကငတ်ပြနေကိုဒုက္ခပေးမှာပေါ့ဒါတွေမျှတာသုံးဆွဲရမယ် ဘုန်းကြီးတွေလည်းဒီတိုင်းမှာဘုံကကြီးမှပြီးကိုယ်နေရာလေးနဲ့ကိုယ်ကြီးပွားအောင်လုပ်နေပါဝင်ရင်မကြည့်ရင်ဘယ်လိုမှရတည်ဖို့မလွယ်ဘူးနံပါတ်3ကတော့ပညာပေါ့အသိဉာဏ်ရှိအောင်လည်းလုပ်ရတယ်။ဘာဖြစ်ဘာသာရေးလဲဘာသာရေးလေးအောင်နိုင်ငံရေးလဲနိုင်ငံကိုကြိုက်တာလုပ်ပေါ့။ဒါမှမဟုတ်ဒီအသိဉာဏ်မရှိဘဲနဲ့ရလို့လို့မရဘူး။ဘာသာရေးလဲဒီတိုင်းပဲတရားထုတ်တဲ့ပိုင်းလဲဒီတိုင်းပဲ။ဘုန်းကြီးတို့ကတော့ဒီတရားထုတ်တဲ့ပိုင်းမှာကျွမ်းကျင်လို့ဒါပဲ ပြောနိုင်ပါတယ်ကျန်တော့ဘုန်းကြီးမကျွမ်းကျင်ဒီလည်းမသိဘူးနားလည်းနားမလဲအကြောင်းခုဒကာကြီးတို့ဓမ္မကြီးတို့ဘာသာရေးနဲ့ပတ်သက်ပြီးတော့ဒီဘာသာရေးနဲ့ပတ်သက်တာတော့ဘုန်းကြီးတို့တရားကျင့်တဲ့အပိုင်းမှာကျွမ်းကျင်တယ်။အိုးနောက်တော့ခေတ္တဘုန်းကြီးဘာပြီးပြန်တော့မီဒီယာတွေလာလာတွေ့တွေ့ပြီးတော့သူတို့ကဘုန်းကြီးကလည်းကြိုးမေးရဗာမေးပါလဲဗာညာချိုးကဘုန်းကြီးတို့မကျွမ်းကျင်တဲ့ပိုင်းနေမေးတာ အဲ့ခေတ်တော့နောက်တော့ခေတ်တော့ဘာမှပြီးမှမီဒီယာဘာမေးကျင်လဲဆိုတော့ဘုန်းကြီးကြိုမေးလိုက်တာဘာမေးကျင်တာလဲဆိုတော့ဘာမှပြီးမှရက်ဆိုင်တွေပေါ်လာတယ်ဘာကြောင့်မို့လဲမြို့သမီးတွေဝဆဆင်မှုတွေပြောင်းလဲဘာကြောင့်မို့လဲလူကြီးတွေကလူငယ်စကားနာဘာကြောင့်မို့လဲဘုန်းကြီးဗျာဒါတွေကတော့ဘုန်းကြီးမကြွန့်ကျင်တဲ့လုပ်ငန်းတွေဘုန်းကြီးလာမမေးပါနဲ့ကြွန့်ကျင်တဲ့ဘုန်းကြီးတွေပဲသွားမေးပါမကြွန့်ကျင်တော့ဘုန်းကြီးကဖြေလိုက်ကိုယ်ဒုက္ခရောက်မှာ အနံကြောင့်ဖားသေးဆိုတော့ကိုယ်စကားနဲ့ကိုယ်ဒုက္ခရောက်တယ်ဘုန်းကြီးကျွမ်းကျင်တဲ့ကျင့်စဉ်ပိုင်းမိပါလို့အကျင့်စဉ်တွေဘုန်းကြီးတော်တော်များများလေ့လာထားပါတယ်လုံလဲလုံနေပါတယ်အဲ့ဒီအရာတွေကြိုက်တာမေးလို့ခုနကတော့ဘုန်းကြီးမဖြေပြရရှင်တယ်တခါတည်းပိတ်ချပြန်နော်ဒီတော့ခုလည်းမတူပါဘူးဒီသင်တန်းမှာလည်းဒီနိုင်ငံရေးတွေဘာလို့နားမလဲပါဘာသာရေးတွေလည်းနားမလဲဘူးညအဲ့ဒါတွေတော့နားမမေးပါနဲ့ကျန်တာတော့တရားထုတ်မှုနဲ့ပတ်သက်လို့ နော်ဘာသာရေးနဲ့ပတ်သက်လို့ဒီစာဝေးနဲ့ပတ်သက်လို့ပေါ့စာဝေးနဲ့ပတ်သက်လို့လည်းဘုန်းကြီးအကုန်လုံးမသိဘူးဗျတချို့ဟာတွေမေးတဲ့အရာတွေခက်ခဲတာတွေချက်ချင်းမပြေနိုင်တချို့ဟာစာကြည့်ပြီးတော့ဖြေလို့တော့ရတော့ပေါ့အချိန်ပေးရအဲ့လိုမျိုးပြီးတော့ဘာပဲလုပ်လို့တရားပြအထုအထုဘယ်လုပ်ငန်းပဲလုပ်လို့ပေါ့နော်အဲအသိဉာဏ်ဉာဏ်နဲ့ရှင်ပြီးလို့ဉာဏ်မပါမနဲ့မလို့ဒါကြောင့်တမလုံဘဝကောင်းစားခြင်းယုံကြည်ချက်ရှိရမယ်တတ္တတရားရှိရမယ် ကိုကျင်တရားရှိရမယ်။စာကဆုံးကျမှုလည်းရှိရမယ်။ပညာအသိဉာဏ်ရှိဖို့လည်းလိုတယ်။ဘဝဆက်ဆက်အသိဉာဏ်ပါတော့မှအောက်တမကြ။ဒါကတော့ဘုန်းကြီးတို့နောင်တမလွန်ဘဝအတွက်ဖရာရည်ရွယ်ချက်နောင်တမလွန်ဘဝကောင်းစားရတဲ့ဟောတဲ့ဟာလေးမျိုးပေါ့ဓမ္မတာတတ္တာသီလစာကပညာစာကနဲ့ဒါနာအတူတူပဲ။နော် နောက်တစ်ခုကတော့ဗာလဲဆိုနောက်ဆုံးတော့ပရမတ္ထနိဗ္ဗာန်ရာတိတဲ့ဘဝဘဝတည်းကောင်းကျိုးချမ်းသာရကြမှာလေလိုချင်ပါလေရနိုင်တဲ့ဤစနစ်တွေဘုရားဟောတာကိုဗုဒ္ဓတော်တိဘုရားကုံတော်ပွားတယ်ဘယ်ချိန်ကာလရောက်ချိန်ကြတော့ဘယ်လိုချိန်ကာလမျိုးမှာဘုရားကုံတော်ပွားရင်တော့ဝိပဿနာပြောင်းနိုင်တယ်ဝိပဿနာပြောင်းရှုလို့ရတယ်ဒါလေးလေးလာနော်ဒါကြီးပဲဘုန်းကြီးပြောပြပါအဲ့လိုမျိုးတွေပေါ့ သိရမယ်အာနာပါနအထုတ်တယ်ဘယ်တိုင်းတာရောဝိပဿနာပြောင်းမယ်ဒါတွေသိဖို့လိုတယ်32ခုတာတော့ဒါတော့ကိုဘကမ္မဋ္ဌာန်းရှုမှတ်တယ်ဘလို့နည်းနဲ့ဝိပဿနာပြောင်းမလဲဒါမျိုးလေးတို့အဲ့ဒီလိုဘုရားကလက်ရှိဘဝအကျိုးအတွက်လည်းဆွဆုံးမပေးတယ်နောင်တမလွန်ဘဝအကျိုးအတွက်လည်းဆွဆုံးမပေးတယ်နောက်ပြီးတော့နိဗ္ဗာန်ရာတိဘဝတောင်လည်းဆွဆုံးမပေးတယ်ချုပ်ပြောရင်တော့သီလသမာဓိပညာပေါ့နော် ဒါနလည်းပါမှာပေါ့ဘုန်းကြီးတို့ကတဘွားရဲနဲ့ဆုံးမတတ်သေးဘူးဗျဆုံးမတတ်သေးတော့ဒါနလည်းလူကတောင်းအောင်မှာဘောကဆက်ဆက်မှာရောက်ရဘဝမှာကောင်းကျိုးချမ်းသာချမ်းသာမှာချမ်းအဲပြီးပြီဆုံးဆုံးနေဖို့အတွက်လူကိုတောင်းဖို့လိုတယ်ဘောကဆက်ဆက်မှာခုလိုယောဂဆိုကြီးကလည်းဖြစ်ပေါ်တာမကြခဏပဲလူယောဂဆိုကြီးကင်းကင်းနဲ့သက်ရှိရှိနေဖို့ဆိုတာလည်းသီလပြည့်စုံဖို့လိုတယ် တရားတွေလည်းအားထုတ်ရမယ်သိဉာဏ်ဖြစ်အောင်အားထုတ်ရမယ်သိဉာဏ်ရှိအောင်အားထုတ်ရမယ်သိဉာဏ်ရှိအားထုတ်ရင်စိတ်ကယုသားတာဖြောင့်မတ်တာဒါတွေဖြစ်လာယုသားကိုဖြောင့်မတ်ဖို့လိုတာပေါ့နော်စိတ်ကောင်းနှလုံးကောင်းရှိဖို့လိုတာပေါ့စိတ်ကောင်းနှလုံးကောင်းရှိမှဘဝဆက်ဆက်မှာနေတဲ့ထိုင်တဲ့ဘဝအများကြုံယုံကြည်ပြီးကိုယ်လည်းစိတ်ချမ်းသာအများလည်းစိတ်ချမ်းသာမှုဖြစ်တယ်ဒါတွေကြတော့ဘုန်းကြီးတို့တရားလှုပ်လို့ရမယ်ဗျဘုန်းကြီးပါအောင်ပေါ့နော်ဘုန်းကြီးတို့ပြောပြီးတော့မလှုပ်နိုင်တာဘာမှမထူပါဘူး စေကောင်းနှလုံးကောင်းရှိဖို့ယောသားဖြောင်းမှဆိုပြီးတရားလုပ်ရပါမယ်ဘဝဆက်ဆက်ယောသားဖြောင်းမှဖို့စေကောင်းနှလုံးကောင်းရှိဖို့တရားလုပ်နေမှဘဝတန်တရားယောသားမှုဖြောင်းမှမှုတွေစေကောင်းနှလုံးကောင်းမှုတွေရှိပြီးတော့ဘဝမှာအများကြီးညိုလေးစားမှုနဲ့လည်းနေနိုင်မယ်ကိုယ့်အကိုယ်လည်းကြီးညိုလေးစားနိုင်တယ်ဒါတွေကိုဘုရားကအကိုဆုံးဆုံးမသွားတယ်အဲဒါကြောင့်ဘုရားကိုဘုန်းကြီးကတတ်ထာရိယမနုဿာနံ လူနာပြမတတ္တဝါတို့နတ်လူတွေဆရာတွေဆိုဖြစ်တော်မူသောမြတ်စွာဘုရားဟိုထဲမှာလိုက်လို့ရနတ်နဲ့ပြမအတူတူပဲပေါ့ဗျာအဲ့ဒါကောင်းပါနောက်ဒိဗ္ဗတမျိုးကတော့တတ္ထာရိယမနုဿာနံလူနာပြမတတ္တဝါတန်တရားခီးခဲမှာထုတ်ဆောင်တော်မူပြီးသောမြတ်စွာဘုရားတတ္ထာကိုဒီနေရာမှာကုံတဲ့ခေါင်းဆောင်ပေါ့ဗျာခေါင်းဆောင်ကြီးကဲနဲ့နိုင်တာကန္နာခီးတစ်ခုဖြတ်ကြပြီရှေးတုန်းကဥမာတွေပေါ့ဗျာ လဲငါလှဲငါရာတို့ဘာလို့ဂုံဒီပွဲသားတွေအတူတူသွားတယ်ဒီမှာခေါင်းဆောင်လုပ်တယ်တဲကန္တာတွေဖြတ်ပြီးဆိုအန္တရာယ်မျိုးစုံကြုံတော့ပင်လယ်သမုဒ္ဒရာဖြတ်ပြီးဆိုအန္တရာယ်မျိုးစုံကြုံခေါင်းဆောင်ကောင်းလို့ဒီခေါင်းဆောင်ကောင်းရှိမှဒီအန္တရာယ်လွတ်မြောက်ခုဖြတ်လို့ရတယ်ဒီတိုင်းမှာဘုန်းကြီးတို့တွေဘဝတန်ရာမှာဘယ်ဟိုဘဝရောက်ဒီဘဝရောက်ဘယ်ဘဝရောက်ရောက်လူဘဝတိရိစ္ဆာန်ဘဝဆိုရင်တော့အိုနာသိတဲ့ကြုံရတော့ ထေတနာနတ်တွေပြမာတွေလည်းတရားကြုံတော့နော်ဖြစ်လိုက်သေးလိုက်ဖြစ်လိုက်သေးလိုက်နဲ့ဒီဘဝဆင်းရဲတွေကမလွတ်မြောက်နိုင်ဘုရားကဒီဘဝဆင်းရဲတန်တရားဆင်းရဲတွေကလွတ်မြောက်ထုတ်ဆောင်တော်မူတတ်လို့တတ်တာတွေကမလို့တဏ္ဏလွယ်ကုန်တယ်မူကြီးပုံစံမျိုးတန်တရားခီးတွေနော်အိုဘေးနာဘေးသေဘေးတွေကျုံနေတဲ့တန်တရားခီးကနေလွတ်တော်အောင်လုပ်ပေးထုတ်ဆောင်ပေးလို့တတ်တာတွေကမလို့တဏ္ဏ ဒါလေးလည်းရအောင်ကြက်မှတ်တာပေါ့နော်ဟုတ်တော့ခုနေ့ကသမသမ္ဗုဒ္ဓနဲ့ရှင်ပြောခဲ့ပြီဘုရောသစ္စာလေးပါးမန္တရား ကိုယ်တိုင်လည်းသိသူတစ်ပါးတို့ကိုလည်းသိစေတော်မူတတ်သောမြတ်စွာဘုရားဘုရားကြာသစ္စာလေးပါးတရားကိုကိုယ်တိုင်လည်းသိတယ်သူများကိုလည်းသိအောင်လည်းဟောနိုင်တယ်ဒါကဘုန်းကြီးတို့ကိုယ်ကရသမသမ္ဗုဒ္ဓမြတ်စွာဘုရားပေါ့နော်ဘုန်းကြီးတို့ပြစ္ဆေကဗုဒ္ဓတွေရှိသေးတယ်ပြစ္ဆေကဗုဒ္ဓများကြတော့သစ္စာလေးပါးတရားကိုယ်တိုင်ပဲသိတယ်သူများသိအောင်ဟောနိုင် အဲ့ဒါမျိုးပြောတယ်ဆိုတော့စောစောကတမ္မာတမ္ဗုဒ္ဓောအလုံးစုံတရားတို့တရားဝိညာဉ်ဖြင့်ကိုယ်တော်တိုင်းသာသိတော်မူသောမြတ်စွာဘုရားအဲ့ဒါလည်းတွေ့လိုက်တယ်အဲ့ဒီတမ္မာတမ္ဗုဒ္ဓောကြောင့်ဘုန်းကြီးတို့တနည်းပြောခဲ့တယ်နော်တမ္မာတမ္ဗုဒ္ဓောကြောင့်ပရိဝေဒညာညံတော်ပေါ့အထူးအနေနဲ့ပြောရင်လူရင် ချုပ်မှတ်တာအဲ့ဒါလွယ်တယ်ပရိဝေဒဆိုတာသစ္စာလေးပါးတရားကိုထိုးထွင်းရသိတဲ့ညံတော်ပေါ့ဒါတမ္မာတမ္ဗုဒ္ဓပရိဝေဒညာဟာ သမ္မာသမ္ဗုဒ္ဓဂုံပဲဗုဒ္ဓကြတော့ဒီပရိဝိဒညာဒါသစ္စာလေးပါကိုယ်တိုင်လည်းသိတယ်ဒါပရိဝိဒညာပဲနော်သူတော်ဘာတွေကိုလည်းသိစေတတ်တယ်သူတော်ဘာကိုသိအောင်ဟောနိုင်တယ်ဒါဒေသနာညာပြောတယ်ဘုရားကြတော့ဒေသပရိဝိဒညာရောဒေသနာညာရောနှစ်ခုလုံးနဲ့ပါတယ်ပေါ့နော်သမ္မာသမ္ဗုဒ္ဓကြပါတယ်ပရိဝိဒညာသစ္စာလေးပါကိုထိုးထွင်းသိတဲ့ညာတစ်ခုတည်းပဲလို့ဒီလိုမှတ်ထားမယ်နော်အဲ့လိုလေး အများကြီးမမှတ်တော့ဗျာအဲ့လောက်မှတ်လိုက်ကိုလုံလောက်ပါတယ်အဲ့တော့ဘုန်းကြီးတို့ဖရာကုံတော်တွေကိုလေ့လာတဲ့ခါကျတော့ဘာတွေ့လဲဆိုတော့ဒီဉာဏ်နဲ့သက်ဆိုင်တယ်ဆိုတော့အဲ့လေတွားတွေ့ရလို့နော်ဒီဖရာကုံတော်၉ပါးရှိတယ်ကုံတော်၉ပါးနဲ့ကုံတော်၂ပါးကဉာဏ်နဲ့သက်ဆိုင်တယ်သမသာဝိဒကုံတော်နဲ့ဘုရားကုံတော် နော်ဉာဏ်နဲ့ပတ်သက်နေနော်ဒါကြောင့်အသိဉာဏ်ဘလောက်အရေးကြီးတယ်ဆိုဒါလေးကြည့်သိနိုင်တယ်နော်ဉာဏ်နဲ့ပတ်သက်တယ်ဆိုပြီးတော့မှအဲဘဂဝါသွားကြမယ်နော်ဘဂဝါနောက်ဆုံးကလေးဘဂဝါရဲ့အဓိပ္ပာယ်ကြတော့ခွန်ကြီးတို့6မျိုးပေါ့နော်ဒီမှာတွေ့ရအိမ်မှာရေးထားပါတယ်နံပါတ်1က ဘဂဝါဆိုတာဗာလဲဆိုတော့ဘုံကံပါရမီရှိတော်မူသောမြတ်စွာဘုရားပါရမီတွေဖြည့်ကျင်လာလေအကြာကြီးပဲလေးသိင်ချင်တဲ့ကဘာတသိဘဝပေါင်း948ဘဝပေါ့တဘာဘုရားဆရာတော်ကြီးကတော့မှတ်လို့လွယ်အောင်လို့950လို့ဒီလိုပြောတယ်ပါရမီ10ပါးအပြာ30ဆွန်ကြီး9ပါးဒါတွေဖြည့်လို့ဘုရားဖြစ်လာပါရမီမရှိဘဲနဲ့ဒါတွေမပြည့်စုံမနဲ့ဘုရားမဖြစ်ပါဘူးဒါကြောင့် ပါရမီရှိတော်မူသောမြတ်စွာဘုရားဘုံကံပါရမီရှိတော်မူသောမြတ်သို့မဟုတ်ဘုံကံပါရမီပြည့်စုံတော်မူသောမြတ်စွာဘုရားဘုံကံပါရမီရှိလို့မြတ်စွာဘုရားဘုံကံပါရမီပြည့်စုံတော်မူလို့ဖရာဖြစ်တာဒါမှတ်ထားမယ်နောက်တစ်ခုကတော့ဘဂဝါမင်္ဂဘာဟုတ်သောဘေးရန်တို့ကိုချိုးဖြတ်တော်မူပြီးသောမြတ်စွာဘုရားအဲ့ဒီနောက်ပိုင်းမှာဘုန်းကြီးတို့အဲ့ဒီအိဗယ်လေးပါတယ်မင်္ဂဘာနော်ဒီဘုရားကုံတော် ဒိဗေအဆုံးပိုင်းသားလေးနော်ဆုံးပိုင်းတော့မ၅ပါးဒီအောက်ကိုဆက်ကြည့်ဆံမလားဘယ်လောက်ပါလဲ၃၄လောက်อืมအောင်နာလေးမှာအဆုံးစားရမမ၅ပါးอืมအဲ့မမ၅ပါးအဲ့ဒီမင်္ဂလာပါကိုချုပ်ဖြတ်တဲ့တော့နံပါတ်1ဒေဝဗုဒ္ဓမံနေဝင်မိမှာမြတ်စွာဘုရားကမနက်ကိုအောင်မြင်တော်မူလို့သစ္စာပြုပြီးအောင်မြင်တော်မူ လေးသိခြင်းနဲ့တသိကဘာတသိပါဖြစ်ထိမှန်သောစကားကြောင့်တရားနေရကင်းပါစေမနနဲ့ပေါင်းပါပြီးထွက်သွားနေဝင်မွေမိမှာဒီဘဗုဒ္ဓမှာဟောင်းတော်မူတဲ့ဒါမိတ်ပါကိလေသာမန်ဆိုတာကတော့ခွင်တို့ကိလေသာ10မျိုးရှိတာပေါ့နော်ဒီကိလေသာ10မျိုးရတ္တမဉ္ဇဉ်ရတဲ့ကအကုန်လုံးပယ်တတ်သွားသူကတော့အစင်တန်းလိုက်ပယ်တာနော်သောတာမေပြီးမဲ့ဆိုဘာကိလေသာမဲ့ပယ်မဲ့ ရာဂိုင်းမဲ့ဆိုပါကိလေသာပိုင်မယ်နာဂိုင်းမဲ့ဆိုပါကိလေသာပယ်မယ်ရတ္တမဉ္ဇဏ်ရသွားတော့ကိလေသာအကုန်လုံးပယ်သွားတော့ဒီကိလေသာ ရတ္တမဉ္ဇဏ်ရသွားတော့ဒါလည်းပယ်သွားတယ်ခန္ဓာမှန်ခန္ဓာ၅ပါးခန္ဓာ၅ပါးရနေသေးဘုန်းကြီးတို့ခန္ဓာရဲ့ဆင်းရဲဆိုကြုံတာပေါ့ဗျာဘုရားဒီခန္ဓာဆင်းရဲနောက်ဆုံးဘဝပဲဒီအရတ္တမဉ္ဇဏ်ရတော့နောက်တာခန္ဓာအတိအတိတွေမဖြစ်တော့ အဲခန္ဓာ၅ပါးဆိုတဲ့ခန္ဓာမောင်လေးချုပ်ဖြတ်ပြီးသားဖြစ်သုံးပွားမယ်သာဥပါဒိတရားနေပါနော်လုံးဝပြိနိဗ္ဗာန်မဆံငင်ပဲဒီမေဇုမံကကြုံရတော့ဒီဘဝဟာနောက်ဆုံးပဲနောက်ထပ်ဘဝတွေသိစရာအကြောင်းမရှိတဲ့အတွက်မေဇုမံလည်းပယ်ဖြတ်ပြလိုက်တယ်ဘိသင်္ကာရမံယုံ nant တရားတွေပြုပြင်မှုစီရင်မှုပေါ့အသေးသေးတွေဖြစ်လိုက်ပြုလိုက်ပြက်လိုက်နော် အဲ့ဒီယုံနာတရားတွေလည်းဒီဘဝနောက်ဆုံးမယ်နောက်တာပြုပြင်စရာစီမံစရာမရှိတော့ဒါကြောင့်ဘိသင်္ခါရမှာဒီငံပန်၅ပါးကိုချုပ်ဖြတ်တော်မူပြီးတော့မြတ်စွာဘုရားဒါကြောင့်ဘုန်းကြီးတို့ရရင်တော့ဘဂဝါခုနကဒေဝဗုဒ္ဓမှာဂိတိတာမှာခန္ဓာမှာမေစုမှာဘေးသင်္ကာရမှာ၅ပါးဥဒ္ဓဘေးသင်္ကာရမှာဆိုမှာ၅ပါးဥဒ္ဓဘေးအနုကိုချုပ်ဖြတ်တော်မူပြီးတော့မြတ်စွာဘုရားအဲ့ဒီလောက်ဒီကြက်တိုင်းကိုကောင်းတယ်နောက်တစ်ခုကဘဂဝါအိမ်မှာဒိဗယ်လေး ဣတရိယဓမ္မယတတိရိကာမဘယတတုဘုန်းတော်60ဘုရားဘုန်းတော်ပြည်စုံတော်မူသောမြတ်စွာဘုရားအဲဒီမှာဘုန်းကြီးတို့ဒီဘုန်းကြီးလောကမှာလူလောကမှာပါဠိတွေကလွဲမှားနေတယ်နော်ဣတရိယနော်အဲဒီမှာဣတရိယဘုန်းတော်ကကိုရောစိတ်နဲ့တတ္တဝါတို့အစိုးရခြင်းအုပ်စိုးတော်မူခြင်းကိုယ်စိတ်ကိုကိုကြိုက်တို့နော်ထိမ့်သိမ့်နိုင်တာပေါ့ဗျာအလိုရှိသလိုစိတ်ကို အဆိုရတယ်ဘုန်းကြီးတို့ကိုယ်စိတ်ကိုပဲနိုင်မှာနော်တတ္တဝါတွေရဲ့စိတ်ကိုလည်းအုပ်ဆုံးနိုင်တယ်လွန့်ချုံအုပ်ဆုံးတာဒါဣတိယဘုံဓမ္မမတရားဖို့တရားမလေးပါဖို့လေးပါနိဗ္ဗာန်ပရိယနိဗ္ဗာန်နဲ့10ပါပေါ့အဲ့ဒီတရားတွေကိုလည်းဘုရားဆောပြကသိတော်မူတဲ့ဓမ္မယတ္တဘုံတော်ကြော်ဆုံးကိုထင်ရှားမှုဆိုတော့ပြောစရာမလို32ဘုံမကောက်ဆက်ကြောင်လား1000တိအောင်သိဒီမှာတိတိ တိရိနဲ့ခေါ်တာနော်တိရိရှေ့ကလုံးကြီးတစ္ဆကမပါဘူးနောက်ကပါဠိစာပေမှာကရောက်ကောက်မှာလုံးကြီးတစ္ဆကပါဒါမျိုးဘုန်းကြီးတော်ကိုဘုန်းကြီးဘွဲတွေအဲ့လိုဖြတ်နေညာတိရိဥတိရိဥတိရိနဲ့ရှေ့ကလုံးကြီးတစ္ဆကနောက်ကဟိုပြောင်းပြန်ခေါ်နေတိရိပဲရှိတယ်နော်တိရိဆိုမရှိဘူးပါဠိစာပေမှာအဲတိရိဆိုပါလဲဆိုဘုံကြက်တွေနော်ကြက်တွေမြတ်စွာဘုရား ခန္ဓာခဏတော်ကြီး30တော့လောကနာ80ဆိုဒါတွေပြည့်စုံတော့အင်တန်ကိုကြည်ညိုပွဲရကောင်းတဲ့ကြက်တေမင်္ဂလာနဲ့ပြည့်စုံတဲ့ဖျားဆိုတာတိတိဘုံတော်ခေါ်တယ်။ကာမဘုံတော်နော်စိတ်ထဲကလိုရှိသမျှသူကသူအလိုလိုပြည့်စုံသွားတယ်ကာမဘုံတော်။ပယတ္တလုံလဆွာလုံလဝိရိယရှိတဲ့နေရာမှာဘုံတ္တမပုဂ္ဂိုလ်ကမရှင်းနိုင်ပါဘူး။အဲဒါကြောင့်အဲ့ဒီ ဣတိရိယဓမ္မယတတိရိကာမဗျာဒတုသောဘုံတော်6ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဒါဘဂဝါဂုံတော်ရဲ့အတိတ်တခုနောက်ဘဂဝါကုသိုလ်စာရှိသောလုံးစုံတရားတို့ဝေဖန်၍ဟောကြားတော်မူသောမြတ်စွာဘုရားခုနဘဂဝါအတိတ်လေးပြန်သွားမယ်ဇာမင်းနံပါတ်1ဘဂဝါဘုရားကတရားဟောတဲ့အခါမှာဒီသုတ်တံဟောနေရှိတယ်ဗေဒမာဟောနေရှိတယ်ဗျာ အဲ့မှာရပြီဘဂဝါအောင်နာမှာဘဂဝါအင်းကုသိုလ်ဆိုင်သောလုံးစုံတရားတို့ဝေဘာယဟောကြားတော်မူသောမြတ်စွာဘုရားဘုရားကဒီနတ်ပြည်တွေအထက်တန်းသားနတ်တွေပြမာတွေဟောတဲ့ကံကျသူကကုသိုလ်ကံကြောင့်ဖြစ်တာဆိုတော့အဲ့မှာကုသလဓမ္မအကုသလဓမ္မပြာဓမ္မဒီလိုဟောတယ်ဗျပြီးဓမ္မတွေဟောတဲ့ကံကျသုတ်တန်တို့ဘာလို့ကြအကုသိုလ်ဆာဟောတယ်အဲ့ဒီဟာတွေတွားတွေ့ရဘယ်လိုဒီမင်္ဂလာသုတ်တို့ဘာလို့ကြည်လိုက်လဲ အတေဝလာစပါလာနာလူမိုက်ကိုမပေါင်းနဲ့လူလိမ္မာကိုပေါင်းဒီလိုပြောတယ်မိုက်တဲ့လူမကောင်းတဲ့လူကိုပေါင်းပြီးဒုက္ခရောက်တော့ကောင်းတဲ့လူနဲ့မပေါင်းပြီးဘာမှပြဿနာမရှိမိုက်တဲ့လူနဲ့ပေါင်းပြီးဆိုးတဲ့လူနဲ့ပေါင်းပြီးချက်ချင်းဒုက္ခရောက်တယ်ဒါကြောင့်မို့ဒီလူပြည်လူလောကတို့အောက်ကဘုံနေမှာတော့အကုသိုလ်အပြစ်ကစာပြောတာများတယ်။ဘာဖြစ်ဘုရားကကုသိုလ်လည်းဟောတယ်အကုသိုလ်လည်းဟောတယ်ပြာဒလည်းဟောတယ် ကုသိုလ်ဆိုင်ရာလုံးစုံတရားတို့ဝေဘာယဟောကြားတော်မူသောမြတ်စွာဘုရားကုသိုလ်အကုသိုလ်ပြာကြရဒါတွေဟောကြားတယ်လို့ပြောတယ်ဘဂဝါလောကုလောကုရတရားတို့မိဝဲတော်မူသောမြတ်စွာဘုရားမြတ်စွာဘုရားဇန်သမပ၈ပါးရပဲလောကီဇန်သမပလည်းရတာပဲလောကုတ္တရာဇန်သမပတွေလည်းရတာပဲအကုန်လုံးဒါကိုမိဝဲတယ်ရတယ်ဒီလိုမျိုးတော့ဘဂဝါဘဝသုံးပါးဘဝဆိုတာကာမဘဝရူပဘဝအရူပဘဝကာမဘုံကာမဘုံဆိုဒုဘုံနတ်ပြည်6ဘုံပေါ့ ဒီဘဝတွေတက်နေတက်တဲ့တဏှာကြီးအဲ့ဘဝတွေရောက်မှာပဲဗိမိတရာမင်းကြီးတို့ကြည်ပါနော် သောတာပန်ဖြစ်တယ်သောတာပန်ဖြစ်တယ်ဆိုအထက်တန်းစားနတ်တွေသွားနိုင်တယ်ဘောဆက်ဆက်ကသရုမာရိနတ်နတ်ပြည်6တတ်တယ်မှာသရုမာရိနတ်ကအောက်ထစ်ဆုံးနတ်ပြည်ပဲအဲ့ဒီနတ်ပြည်မှာဗိမိတရာမင်းကြီးဘာဖြစ်လဲဆိုဘောဘောများစွာကကဏ္ဍဘာနာဆိုကာချေတဲ့နတ်ပေါ့နော်အဲ့လိုဖြစ်ခဲ့တဲ့အဲ့ဘဝပဲပြန်ညွတ်ထားအဲ့ဘဝရောက်သွားတာ ဒါမညာဖုံညာမရသေးရတော့ဒီလိုဘဝတွေကလဲနေရတော့မယ်အဲရတ္တမဲ့ပေါ့နော်ရတ္တမဲ့မရခင်ကတော့ကိုနှစ်သက်တဲ့ဘုံဘဝတွေသွားတော့မယ်နော်ဘဂဝါဘဝသုံးပါးနဲ့သွားကြောင်းတဏ္ဍကာမဘဝမှာသွားကြောင်းတဏ္ဍလို့ဘုရားကလုံးဝပဲအနာဂံရောက်သွားပါပဲဒီကာမဘုံမှာဖြစ်တဲ့တဏ္ဍဟိုနဘဝကောင်းနေလို့ဒီနဘဝကောင်းနေလို့တဏ္ဍပယ်သွားအနာဂံ ပယ်ပေမဲ့လို့နာဂံရူပဝအရူပဝရူပဘုံကလည်းသူကသဘောကျသေးတယ်သုဒ္ဓဝတ္တ၅ဘုံပေါ့အဲ့ဒီသွားကြတာများတယ်ခါကြလည်းပြန်တဲ့ဆန္ဒရှိတာအရူပဘုံတို့လည်းသွားနိုင်တော့ပေါ့အဲ့ဒီဘုံဘဝတဏှာတွေကိုတော့ဘုရားကထွေရနေဆိုမဖြစ်တော့ဘူးပြောတော့ဖြစ်ကြောင်းနဲ့တော့ထွေရနေဒီအရဒမေနဲ့ပယ်သားလိုက်တဲ့ကနောက်ထပ်မဖြစ်တော့ဘူးဘုန်းကြီးတို့ဒီတွေကြဒီလိုရဒမေညာမရသေးတော့အဲ့ဒီဘဝတွေသွားနေအောင်ပါ ဖြစ်နေအောင်ဖြစ်ရင်တော့အိုနာသိဒါတွေကလာမှာပေါ့ဘုရားကြရတဲ့ဘဝတဏှာတွေပယ်တတ်ထားတဲ့အတွက်နောက်တာဘဝဘဝတွေမဖြစ်တော့ဘူးအဲ့လိုအာယုံပြုပြီးတော့ဘုန်းကြီးတို့ခရကုံတော်လေးတွေပုံတော်ပေါ်မှာဆင်းကုံတော်တင်ပေါ့နော်တင်ပြီးတော့ပွားများအထောက်ဖို့လုပ်ပါတယ်နော်ဘုန်းကြီးတို့ဒီနေ့ဒါတော့ဘုရားကုံတော်ရဲ့အသေးပဲများပေါ့နော်ဒီနေ့က ဂုံတော်ဆွမ်းအင်ဆိုပြီးတော့ဘုန်းကြီးတို့ပြီးခဲ့တဲ့ဘက်ကဝိသုရိမတ်နဲ့ရွှေစီတီဆရာတော်ရဲ့အကြောင်းလေးတွေပြောခဲ့တော့ပေါ့ဒီနေ့ဘုန်းကြီးတို့ဂုံတော်ဆွမ်းအင်ကိုဇတ်တော်မှာလာတာရဲ့နာရမင်းတထေရဲ့အကြောင်းရဲ့အဲ့ဒါလေးထပ်ဖြည့်ပြောကြမှာကြာဂုံတော်ဆွမ်းအင်ကအဲ့တော့ဘုန်းကြီးတို့ဇတ်တော်198ဇတ်190ဇတ်တော်မှာပေါ့လေဇတ်တော်ရဲ့နာမည်ကတော့သီလာနိတန်တဇတ်လို့ခေါ်တယ် အဲ့ဒီဇတ်တော်နဲ့ပတ်သက်ခေါ်ရရင်ကြောင်းရင်ကမြတ်စွာဘုရားလက်ထက်မှာဒီတရားတရားနဲ့ပြည့်စုံပေါ့တရားတရားနဲ့ပြည့်စုံလို့မြတ်စွာဘုရားအချိန်မှာတောတိမျိုးစေတုံကျောင်းမှာသတင်းသုံးနေတယ်တရားတရားနဲ့ပြည့်ရဏသုံးပါးတဲ့ကြီးညိုဆိုသောတာပန်ဖြစ်တဲ့တခါတယောက်လို့ပြောတာပဲနော်တာမန်ပုဂ္ဂိုလ်ကဒီတရားတရားနဲ့ပြည့်စုံရဏသုံးပါးလေးနဲ့နဲ့ကြီးညိုဖို့ဆိုတာခက်တယ်အဲ့ဒီတခါတယောက်ကဒီတရားတရားနဲ့ပြည့်စုံရဏသုံးပါးကြီးညိုတဲ့သောတာပန်တခါတယောက်ရှိတော့ဗောနော် ဒီနေ့ကြတော့မြတ်စွာဘုရားအချိန်မှာတောရိမျိုးစေတုံကျောင်းမှာတရင်တုံးနေချင်းသူကခဝေးမျိုးတစ်မျိုးနေတာပေါ့နေတဲ့ခါကျဖျားစီကိုရောက်လာတယ်သူရောက်လာတဲ့ကြညအချိန်ပေါ့ဒီတောရိမျိုးမှာအနိနာမရှိတဲ့အရှိရမျက်နှာကိုရောက်လာညအချိန်ဆိုတော့ဘုန်းကြီးတို့ဒီဒီညာဒေသမှာလည်းကြုံပါတယ်ညအချိန်ကျဒီလေတို့ပါလို့ရှားမရအောင်အဲ့တော့ရှားမရမြဲသူကဖျားကုံတော်ကို အာယုံပြုကဆင်ញင်ပွားများလိုက်တယ်ဆင်ញင်ပွားများလိုက်တကောဒီပီတိပေါ့လေပီတိကဥပေက္ခပီတိဆိုတာအဲပီတိအဟုန်ကြောင့်ကိုမြစ်ကိုသူကပြုတ်ဖြတ်ကူးတဲ့ကံခြေောက်ကအောက်ထက်နစ်မသွားဘူးမြေပြင်မှာသွားသလိုဖြတ်လာတယ်ရေလေရောက်တဲ့ခါကျသူကသောတာပန်ဆိုပေမဲ့လို့ကြောက်စိတ်ကမကုန်သေးဘူးလေကြောက်စိတ်ကမကုန်သေးတဲ့ခါကျဘာဖြစ်လာလဲဆိုတော့ အဲတခါရေတွေကြောက်စိတ်ကပေါ်လာတာရေအမြင်မြင့်လေလောက်ရောက်နေတာရေလိုင်းတွေတွေ့တာရေလိုင်းတွေတွေ့တွေ့တဲ့ခါကျကြောက်စိတ်ကပေါ်လာတဲ့ခါခုနပီတိဟုံကပြုတ်ကျသွားပြီပြုတ်ကျသွားတဲ့ရေကနစ်မလို့ဖြစ်တော့အဲ့လိုဖြစ်နေနစ်မလို့ဖြစ်လဲအဲ့ခါမှတခါဂုံတော်မြောက်ပြန်ပွားလိုက်ပွားလိုက်ကပီတိအကောင်းလိုက်တခါကျတော့ပီတိအရှိန်နဲ့ပေါ့လေရေပြုံမှာလမ်းလျှောက်တယ်လို့တွေ့ကူတော့ဖြောက်ကြောင်ရေတုံကြောင်းတော့ရောက်လာရောက်လာပြီဖရာကိုရှ िख ိုးပါတယ် အဲ့မှာမြတ်စွာဘုရားဒီအကြောင်းအရာတွေသိနေပါသိနေတော့ဗာမိတ်လဲဆိုတကားတဲ့ဒီဟိုလာတွေကမပင်မနဲ့လွယ်လွယ်ကူလာခဲ့ရတယ်မဟုတ်လားတဲ့။အမဗျာတဲ့တပည့်တော်ဘုရားရှင်ကုံတော်ပွားများပြီးလာတော့ပီတိအဟုန်နဲ့ဒီမြေရည်ပြင်ကိုလွယ်လွယ်ကူကူဖြတ်ပြီးလာခဲ့ရပါရှင်ဘုရားပေါ့။အဲ့ဒီကမှာဘုရားကဇာတ်ကြောင်းလေးတစ်ခုဟောတယ်ပေါ့။ဒါကတဲ့ဒီသင်သင်ဒါယကတာ ဟိုဒီဘုရားရှင်တော်ကုံကုံတော်ဘုရားရှင်ကုံတော်ဘုရားမြစ်ပြင်ကိုဖြတ်ကူးဒီလာခဲ့ရတာမဟုတ်ဘူးတဲ့ရှေးရှေးတုန်းကရှေးဘုန်းကြီးတို့ဘုရားရှင်လည်းအထက်ရဲ့အရင်ဘုရားကကတ္တဝမြတ်စွာဘုရားပေါ့ကတ္တကတ္တဝမြတ်စွာဘုရားလက်ထက်မှာလေတဲ့ဒီသောတာပန်တခါတယောက်ရှိတယ်သူကတဲ့ပင်လယ်သမုဒ္ဒရာထဲမှာသင်္ဘောပြက်ပြီးတော့ဘုရားရှင်တော်ရဲ့ဂုဏ်တော်တွေပွားများပြီးအသက်ပေးမှလွတ်မြောက်ဖို့ဆိုဒီစัจကြောင်းလေးပြန်ဟောတော့ အဲတော့မြတ်စွာဘုရားကတ္တဝမြတ်စွာဘုရားလက်ထက်မှာသောတော်ဗန္ဒကတယောက်ဘာလဲဘာလို့လဲဆိုသူရခိုင်းစီတောင်းနေတူလို့ပေါ့လေရှေ့တော့ဆက်တာဒီကောကောင်းရေရှိချိုလက်တဲ့ညသမောစီပင်လက်ခရီးကိုထွက်တာပေါ့နော် သမုဒ္ဒရာကိုဖြတ်တဲ့ချင်းခုနှစ်မြောက်နေကြပါပြည့်လဲဆိုလေတိုက်ပြီးတော့သမောပျက်စီးသွားတယ်သမောပျက်စီးသွားတော့ကကြတော့ပင်ကြလေးတစ်ခုကန်ပြီးတော့သူတို့နှစ်ယောက်သားပေါ့ မျောလာမျောလာတော့ကျုံတချုံရောက်သွားကျုံပေါ်မှာရောက်တဲ့ခါကျဘာဖြစ်လဲဆိုခုနသူ့နောက်ကပါလာတဲ့လူကတော့စားရရပြက်လာနေတော့ငှက်တွေပြက်ခတ်ပြီးမိငှက်တွေလိုက်ကြောက်ခဲတွေဒုတ်တွေနဲ့ပြက်ခတ်ပြီးတော့မိခင်စားတော့တယ်ဒီသောတာပန်တခါသူ့ရဲ့ကြည့်ခဲ့တာကိုလည်းဒီစားရခွဲဝင်ပြီးအဲ့တော့ဟိုသောတာပန်တခါကဒီခါမျိုးမှာယနာသုံးပါလွယ်ပြီး ငါမှတခြားမှဘာမှအာကိုစရာမရှိဘူးပြောပြီးရဏသုံးပါးဂုံကျေးဇူးပဲဆင်ញင်းတယ်သူပေးတာလည်းမစားဘူးမှတ်ထားနော်ဘုန်းကြီးတို့ဒီဗမာပြည်ကလူတွေရောဒီမှာရောခုဆိုယောဂဘုရားဖြစ်လာတယ်ဖြစ်လာတအားကြီးကြောက်တော့ကြောက်တော့ပေါ့နော်တော့လောကနီးနဲ့လည်းကာဝယ်ပေါ့တဏ္ဍာမြဓမ္မနီးနဲ့တရားကိုမြန်မြန်ဟောဒီချိန်မှာတော့တို့တွေတရားလုပ်ဖို့ခွင့်လန်းတာပဲတရားမပြတ်လုပ်ပါပဲ ဒါကြောင့်ဘုန်းကြီးတို့လည်းတားနေတာလုပ်ဖြစ်အောင်ကြိုးစားလုပ်လဲလုပ်ဖြစ်အောင်လုပ်တယ်ပေါ့အဲ့လိုနည်းနဲ့လုပ်ပါဟိုတိတ်ဝမ်းနေမနေပါတိတ်ကြောက်နေပါခုနကတခါပဲကြည်ပေါ့နော်ဟိုကဘလောက်ပဲငှက်ဒီပြစ်ခတ်စားတော့ရသူခွဲဝင်မစားဘူးဒီချိန်မှာရဏသုံးပါလွင်ငါမှာဘာမှအကုစရာမဒါပဲမပြတ်ဆင်ញနှလုံးသွင်းအဲ့လိုဆင်ញနှလုံးသွင်းတော့သူ့ရဲ့သီလကုံဓမ္မရီကုံပညာကုံရောဘာဖြစ်လာလဲဆို အဲ့ဒီကျုံးမှနေတဲ့နဂါမင်းနတ်နဂါမင်းပေါ့လေမိမိကိုယ်ကိုသင်္ဘောရောင်အတွင်ဆောင်းတယ်သမုဒ္ဒနာကဘာလုပ်လဲဆိုတော့သင်္ဘောကပတိန်သင်္ဘော အကြီးသင်္ဘောမှုပေါ့ဒီလိုရောင်ဆောင်ပြီးတော့ပစ္စည်းတွေကိုရဏခုနပါနဲ့အဖြစ်သင်္ဘောတွေမှာထည့်ပြီးတော့ဒီစပုရိကျုံပေါ့ဘုန်းကြီးတို့နေတဲ့ကျုံဒီကျုံကို လိုက်လို့တဲ့ပုံကိုရှိသလားလို့နှံ့အောင်လို့ ဒါတော့သောတော်ပန်ကမိမိတို့လိုက်လိုက်လို့ကြောင်းပေါ့သောတော်ပန်ကကြာသူ့ရဲ့သီလသွားပြီးသူ့အဓိကထားခဲ့အောင်သူ့ကြတော့လိုက်ခွင့်ပြုတယ်ဒါပေမဲ့သူ့နောက်ကပါလာတဲ့စတ္တာသည်ပေါ့ခုနလိုသူ့ရဲ့ကောင်းရေးရေချိုးသူအနိကဆောင်းရောက်တဲ့ပုံကကြတက်ခွင့်မပြုဘူးသင်ကိုတဲ့ငါတို့ကတက်ခွင့်မပြုနိုင်ဘာဖြစ်လို့သင်ကသီလမရှိဘူးဘာဖြစ်လို့ तू ကခုနငှက်တွေဒီကျုံမောင်ရှိတဲ့ငှက်တွေပါတွေကို ပြစ်ခတ်စားတော့ ဒါကြောင့်သူ့ကိုညင်းပယ်ညင်းပယ်တဲ့ခါကျကြီးမှာဘာလုပ်လဲဆိုတော့တော်တော်ဘာကသူနဲ့အတူပါခဲ့တာလေသူမှမကယ်ရင်လည်းမဖြစ်နိုင်အဲ့တော့ဘာလုပ်ရလဲဆိုတော့တော်တော်မကသူပြုတ်လောက်ထားတဲ့ခုနသီလကုသိုလ်တွေဘုရားကုံတော်တွေပွားတဲ့သီလကုသိုလ်တွေပေါ့နော်ခုနကသူကဘုရားကုံတော်ပဲပွားတာနော်ခုနပြောချင်တာဒီ အာဒီချိန်မှာဒီချိန်ဒီကပဲရဏသုံးပါလွယ်လို့ဂျာမအာကိုစရာမလိုမရှိဘူးဆိုဘုရားကုံတော်ပွားတာတရားကုံတော်ပွားတယ်တန်ခါကုံတော်တွေပွားတယ်အဲ့ဒါကိုဆိုလို့တယ်အာကိုစရာမရှိဘူးဆိုတာဒီတိုင်းကြီးအာကိုစရာမရှိဘူးဆိုပြီးတော့ညှိနေတာမဟုတ်ဘူးနော်ဘုရားကုံတော်ကြက်ကြက်ပွားတာဘုရားကုံတော်ပွားနေကြတယ်အဲ့ဒီဘုရားကုံတော်ပွားတဲ့အကျိုးကျေးဇူးကြောင့်ခုနက ဒီကျုံးမှာဆောင်းတဲ့နတ်နဂါမင်းတို့ပင်လယ်သမုဒ္ဒရာဆောင်းတဲ့သမုဒ္ဒရာဆောင်းနတ်မင်းတို့ကနေပြီးတော့သူတို့ကိုကြီးဆောက်ရှောက်ပါအဲ့ဒီကကြတော့ခုနသောတာပန်ကသူနဲ့တူပါလာတဲ့ပုံကမတင်နိုင်ဘူးသူတူသူတယောက်တည်းလည်းဒါလို့မဖြစ်ဘူးအရိယာသူတော်ကောင်းဆုံးအဲ့ဒီလိုဆိုရင်တဲ့ကျွန်ုပ်ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဘုရားကုံတော်ပွားတာသီလတွေမကြုံမပေါအောင်ဆောင်းတဲ့သီလတွေကိုသူ့အမြပေးဝေပါတယ်သူ့ကိုတာလို့ခေါ်ခိုင်းတယ် ဒါရုခေါ်သွားတဲ့အခါကျတော့ကုသိုလ်ရသွားတယ်ကုသိုလ်ရသွားတယ်အဲ့ချက်မှခုနနတ်တရားလေးတက်ခွင်ပြုတ်လိုက်ဟိုကတော့လူရောင်ဖန်ဆင်းထားတော့ပါအဲ့ဒီသူတို့သမုဒ္ဒရာနေပြီးတော့သူတို့မိမိအိမ်ရာရောက်ပို့ခဲ့ပါတယ်နော်အဲ့တော့ဆိုချင်တာတော့ဒီမှာဘုန်းကြီးတို့ဘုရားလက်ထက်ကလည်းဘုရားဘုန်းကြီးတို့ဗုဒ္ဓလက်ထက်မှာလည်းခုနသောတာပန်တကတရားကမြစ်ကိုဘုရားကုံတော်ကုဘုရားကုံတော်ပွားရင်ကုဖြတ်နိုင်တယ်လို့ သတ္တဝါများစွာဘုရားလက်ထက်မှာလည်းအဲဒီခုနသောတော်ဗန်တကာသမုဒ္ဒရာတွေကနေပြီးတော့ဘုရားကုံကိုပွားပြီးကြောင်းအသက်ဘေးကလွတ်မြောက်ခဲ့တော့ပေါ့အဲဒီကသတ္တဝါများစွာဘုရားလက်ထက်ကသောတော်ဗန်တော့အခုတော့ပြိဋိဘံဆံသွားပြီအဲ့လိုဆက်ဟောတယ်ပေါ့ဗျာအခုဒေသနာဆုံးမှာတော့ခုနကမြစ်ကိုပီတိအဟုန်နဲ့ကူးလာတဲ့သောတော်ဗန်တကာတော့အခုတရားရဲ့အဆုံးမှာတော့ ဘုရားဘာဖြစ်သွားလဲဆိုတဂရကံဖြစ်သွားပါတယ်အဲတော့ဒီလိုဆင်းရဲဒုက္ခရောက်တဲ့အချိန်မှာဘုန်းကြီးတို့ဘာလုပ်ရမလဲဆိုတော့ဖရာကုံတော့ကြက်ကြက်ပွားပြီပွားပြီကိုအရေးကြီးတယ်ဖရာကုံတော့ကြက်ကြက်ပွားပွားရင်းနဲ့ကိုစန္ဒရှိရတော့ဆူတောင်းပေါ့ဒါမျိုးလေးမှတ်ထားဖို့လိုတယ်နောက်တစ်ခုတော့ဘာသွားတွေ့လဲဆိုဒီဖရာကုံတော့ပွားရင်ကြောင့်ဒီဂုံတော်စွန့်အင်ပေါ့နော်ဂုံတော်စွန့်အင်ကခုနပြောတာတို့ဖရာ တက်တော်ထင်ရှားရှိကသောတာပန်တကာတယောက်ဒါကတော့တကာကြီးတို့ဓမ္မတို့အများသိတဲ့အနာရမင်းအကြောင်းတကာတထေကြီးပေါ့နော်ဘုရားကပထမဝါဝါမှာဓမ္မစကြာတော့ခေါ်တဲ့မိဂရာကိုပေါ့ဣတိပတ္ထနာမိဂရာမှာ ပစ္စဝေငါကိုတရားဟောနေတာအိမ်မှာဝါဆိုးပါဒုတိယဝါကျတော့ဘယ်မှာဝါဆိုးလဲဆိုဘုန်းကြီးတို့ဗိမိတာရာတို့တိုင်းပြီနော်ဗိမိတာရာတိုင်းပြီကဘာဖြစ်လို့ဝါဆိုးလဲဆိုဗိမိတာရာမင်းကြီးက တောထွက်လာတဲ့ချိန်မှာဘုရားလောင်းနဲ့တွေ့တော့မထွက်ပါနဲ့အသက်ငယ်သေးတယ်သူတိုင်းပြည်တော့ခွဲပေးပါဘုရားဒါမလို့ခြင်းမှုတပြားတော့ဘုရားဖြစ်ဖို့ကြင်မယ်အဲ့ဒီလိုဆိုရင်လည်းပဲဘုရားဖြစ်တဲ့တနေ့ကျရင်သူတိုင်းပြည်ကိုအရင်ကြွဖို့ဒါကိုလျှောက်ထားတယ်ပေါ့အဲ့ဒါကြောင့်ဘုရားဖြစ်ပြီးနောက်ပိုင်းမှာဗိမိတာတော်တိုင်းပြည်အရင်ကြွပါဒါဒုတိယဝါပေါ့နော် ဗိမိတရောတိုင်းပြည်မှာဒုတိယဝါကပ်ပါတယ်အဲ့ဒီဗိမိတရောတိုင်းပြည်မှာဒုတိယဝါကပ်တဲ့နှစ်မှာပဲသူကဘာဖြစ်လဲဆိုမြတ်စွာဘုရားဗိမိတရောတိုင်းပြည်ရောက်ပြန်တော့တရားဟောတယ်ဟောတော့အဲ့ဒီမြို့မှာရှိတဲ့တထေတကြွတွေအများစုမင်းကြီးပေါင်သောတာပန်တွေဖြစ်ကောသောတာပန်ဖြစ်ပြီဆိုတော့လူကြတန်းကြတော့ဗောဗျာ။ဝေလူဝင်ကျောင်းတော်ကြီးလည်းပေါ်လာတယ်။ငါလည်းလူကြတန်းကြ။အဲ့ဒီမှာ ရာဇကြိုမြို့မှာရှိတဲ့တထေးတယောက်နဲ့ဘုန်းကြီးတို့ရာဇကြိုမြို့မှာတထေးတယောက်သူ့နာမည်ရာဇကြိုတထေးပဲပဲဒီလိုမှတ်တမ်းတင်တာတွေ့တယ်။တာဝတိမြို့မှာじゃအနာရမင်းတထေးပေါ့သူကတာဝတိမြို့ဆိုတော့ကောသလတိုင်းပြည်ပေါ့။ဒီမှာတော့မကရမကရတိုင်းပြည်ပေါ့။မကရတိုင်းပြည်ကမြို့တော်ကရာဇကြိုမင်းကပေမိတရာမင်းဟိုမှာတာဝတိမြို့တော်ဆိုတော့ကောသလမင်းကောသလတိုင်းပြည် နော်အဲ့ဒီမှာတထေးကနာရမင်းတထေးပေါ့ဒီနာရမင်းတထေးနဲ့ရာဇရာဇကျိုးတထေးကသူကမောင်လည်းနှမလည်းပေါ့ရာဇကျိုးတထေးကနှမဟိုနာရမင်းတထေးကယူထားတာပါပဲနာရမင်းတထေးရဲ့ညီမကို ရာဇကျိုးတထေးကယူထားတော့မောင်လည်းနှမလည်းနော်အဲ့လိုနဲ့နေကြတဲ့တထေးပေါ့ဆွေမျိုးတော်စားတဲ့တထေးပေါ့သူတို့ကဘာဖြစ်လဲဆိုရာဇကျုံမှာထွက်တဲ့ကုန်ပစ္စည်းတွေ ဈေးပေါ်ပြီဆိုဝယ်တယ်တာဝတိမြို့မှာသွားဈေးကြီးတယ်တာဝတိမြို့မှာဈေးကောင်းကောင်းရတဲ့ခါရောင်းတယ်ဈေးကောင်းကောင်းမရရင်သူ့ညီမကြီးမှာထားခဲ့တယ်ပေါ့အနာရဝိတထေပေါ့တာဝတိမြို့ကအနာရဝိတထေကလည်းသူတို့တာဝတိမြို့မှာထွက်တဲ့ထွက်ကုန်ပစ္စည်းတွေဈေးပေါ်ပေါ်ရတဲ့ခါဝယ်ထားတယ်နောက်ဒီရာဇကြိုမြို့လာရောင်းတယ်လာရောင်းတဲ့ကသူတို့တထေနှစ်ယောက်ကမလုပ်လဲဆိုတော့ ဒီမြို့နဲ့တယူစင်တာပေါ့ရှစ်မိုင်လောက်ဝေးတကအေးငါတို့လာပြီးပါညာပေါ့လဲစီ900နဲ့ပတ်ပတ်ရောင်းဟိုကလာကြုံတယ်ပြီးတော့လဲဒစီနဲ့ရင်ဒစီနဲ့မြို့သွားတယ်မြန်မြန်ရောင်းလို့ရရင်မြန်မြန်ရောင်းချပြန်တော့မြန်မြန်ရောင်းချလို့မရရင်လည်းသူတို့ညီသူညီမကိုညီမဆိုတော့အဲ့ဒီမှာပဲထားပြီးတော့ပြန်သွားတယ်ပေါ့အဲ့လိုနေကြရာဇဝရာဇဝရာဇဝကျိုးတတိယတာဝတိမျိုးသွားရောင်းတဲ့ ခုနတာဝတိမျိုးကနာရဝင်းတထေရရာဇကျုံမျိုးသွားရောင်းတယ်ဒီလိုနေကြတာအဲဒုတိယဝါမြောက်တဲ့ဒုတိယဝါဆိုတဲ့နှစ်မှာပဲခုနရာဇကျုံတထေတို့ကြတော့တရားတွေပါရဖရာတွေပါကြီးညိုပြီးတော့အဲမှာချက်ပြုတ်သူကလည်းညာသောမြာကြီးမြို့မှာရှိတဲ့တထေတွေဟာတန်ခါဘယ်နှပါးဘုရားမူကြီးတဲ့တန်ခါဘယ်နှပါးစာရီတို့ဒီလိုပြင့်ပြပြီးဆုံးကတ်ကြတာအဲ့ဒီအချိန်မှာဘေးခုနကတာဝတိမျိုးက အနာရဝိတထေကရာဇေကျုံမြို့ကိုသွားပြီးတော့ပစ္စည်းတွေရောင်းဝယ်တယ်တယူဇနာလောက်ရောက်တဲ့အခါမှာလှန့်ကြောင်းကြတယ်ဟိုကခါလဲလို့လားမကြိုးကြိုးလိန်တို့ကြိုးလိန်တို့နဲ့ပေါ့လေအိမ်ထီအောင်မောင်းလာအိမ်ဘောဝရောက်မှာဟာတတိလာတယ်ကလေးတွေဒီကောင်းကြလားလမ်းကြီးကိုဆင်ပြေခဲ့လားဒီလောက်နှုတ်ဆက်ပြီးတော့သူ့ဟာသူ့အလုံးရှုံတာသူကတန်ဃာတွေဆုံးကပ်ဖို့တန်ဃာတွေဆုံးကပ်ဖို့လှုပ်ရှုံတယ်အဲ့ဒါပဲဆက်လုပ် အကုန်လုံးစီမံပြီးပြီဆိုမှဒုနာရောက်လာအဲ့မှာဒေဝိဒအနာရမင်းတထေးကအပြစ်မမြင်ပါဘူး။အော်ဒါတော့အလုပ်များဖို့ထောင်းရင်တော့သူသားသမီးမင်္ဂလာကိစ္စလားသို့မဟုတ်အလူကြီးတစ်ခုကပြုလုပ်နေပြုလုပ်နေသလားသို့မဟုတ်ဘယင်ကြီးဗေမိဒရာမင်းကြီးနဲ့သူ့ရဲ့အနာပိုင်းဖွဲ့စည်းလေးလာဖို့အတွက်ကြွေးမှုဖို့လုပ်နေလားဒီစဉ်းစားပြီးနေတာပေါ့အကုန်လုံးစီမံပြီးတဲ့ခါမှာရောက်လာတယ်ကမေးတာပေါ့ဘာတွေအတွက် ကိစ္စအလုံးများနေရတော့ဆိုတော့အာနတ်ဖျားတဲ့ဒီဖျားမွေးတဲ့တန်ခါတွေသူပင့်ဖိတ်ထားလို့ဆွန့်ကျွေးဖို့ဒီလိုပြောတာအဲ့မှာသူကညာဘိုင်းမှာပြောတော့သူဖျားမွေးတဲ့တန်ခါတွေအဲ့မှာရာသတတိကအာရပါရပါလေတန်ခါတွေဖျားမွေးတဲ့တန်ခါတွေအာရပါဆွန့်ကပ်ဖို့ပြောတဲ့စကားနဲ့မြတ်စွာဘုရားဆိုအတန်ကိုကြားလိုက်တာမြန်နဲ့ နာရဝေအကြောင်းကတတိမြဘာဖြစ်လဲပိဋိမျိုးစုံဖြစ်တယ်လို့ဆာမှာပြောပါတယ်ပိဋိတွေဟာတခုတခုပေါ့လေဖြစ်တာအဲ့ဒီပိဋိတွေကခြေတော့ကနေခေါင်းခေါင်းကနေခြေတော့ဝမ်ဘိုက်တွေပါဆိုဝမ်ဘိုက်တစ်ဘက်ကနေလေကောင်းလေကောင်းတစ်ဘက်ဟာတကိုယ်လုံးကိုဖြစ်တယ်လို့ဆိုပါတယ်မြတ်စွာဘုရားအတန်ကြားပြီးပိဋိတွေနဲ့နှစ်သက်ရင်ပဲနှစ်သက်ကျင်တတ်မှုဖြစ်တယ်တထေးအသင်ဟာမြတ်စွာဘုရားလို့ပြောပါသလားဟုတ်တယ်ကျုံမြတ်စွာဘုရားလို့ပြောတယ်ဟာအဲ့လိုသုံးညင်တိုင်နဲ့မေးပြီးတော့ ဒီမှာသူတိတ်ကြည်ညိုမှုတွေဖြစ်တယ်နော်ဖရာဆိုအတန်ကြားလာတယ်အဲ့တော့သူကစဉ်းစားတယ်ဒါဆိုရင်တော့ဖရာကိုအခုဖူးလို့ရသေးရောသူကညာဘက်မှာပြောနေကြတယ်ဒီချိန်ကတော့မသိတော့တော့ဘူးဘိုးချုပ်သွားပြီနက်ဖြာမနဲ့မှာပဲသွားဖူးပါလို့ဒီလိုကြံ့ညာပေးတယ်အဲ့နဲ့သူကချမ်းသာတဲ့ပုံကိုဆိုရာသူတတိယလည်းသူရောက်ဖားလဲတော်တော့ဘူးသူတတိအဲ့အပေါ်ဆုံးထပ်မှနေရာပေးတယ် သူကလည်းမြတ်စွာဘုရားရဲ့ဂုဏ်တွေကိုစဉ်းစားရင်ပေါ့သူသိသမျှမြတ်စွာဘုရားဂုဏ်တွေစဉ်းစားရင်လည်းအိတ်တာအဲ့တော့ခဏနေတော့သူဘုန်းကြီးတို့ရင်တုန်းကတော့ဒီပူရိမယံမေဇိမယံပစ္စည်းမယံဒီလိုသုံးတော့ညင်300ပိုင်ချတာဘုရားကသူကခဏနေအိပ်ပြောင်းအိပ်ပြောင်းနိုးလာတဲ့ချိန်ကျတော့စိတ်ကလည်းဘုရားပဲစိတ်ကရောက်တော့အမြဲမပြတ်ကြံတဲ့စိတ်ကမရောက် ဘုရားကုံပဲဆင်ញင်တာဆင်ញင်ဆင်ញင်တော့ဘာဖြစ်လာလဲပီတိပတ္တိဖြစ်လာပြီးအယောင်လေးတွေထွက်တာအယောင်လေးတွေထွက်တော့သူကထထိုင်လိုက်တာဟာလင်းတော်နေပြီဆိုရင်ထထိုင်ပြင်မဲ့ထွက်ကြည့်လိုက်တော့မလင်းသေးဘူးခြေတုံးကတော့နာရီရှိဖို့မပေါ်ပါဘူးဒီတုံမောင်းခောက်တာတို့ဘာလို့အချက်ပေးတာတွေတော့ရှိမို့မျိုးတော့ဆိုတော့လာရောက်ကြည့်ပြီးတော့ငါခုမှပုရိမယာမရှိသေးတာပဲ စောကြီးရှိတယ်ပဲနောက်200လောက်ကြံသေးတယ်ဆိုအိယာရဲဝင်ဝင်ပြီးတော့ဘုရားကုံတော်ပဲပွားတာပဲပွားလိုက်နိုးလာလိုက်ထကြည့်လိုက်ပွားလိုက်နိုးလာလိုက်ထကြည့်လိုက်နောက်ဆုံးရရောက်တဲ့ခါကျတော့နောက်နောက်ဆုံးချိန်ရောက်တဲ့ခါကျတော့မိုးလေးကနေချိန်ဖြတ်သွားတယ်အဲ့ဒီချိန်ကျတော့ဒီနိုးလိုက်ထားလိုက်နိုးလိုက်တယ်နိုးလိုက်တယ်သူကဘုရားကုံတော်ပွားပိဋိပတ်တိအကောင်တော်လင်းအောင်နေထွက်အဲ့လိုဖြစ်တယ်နောက်ဆုံးချိန်ကျဘာဖြစ်လာလဲဆိုတော့ ပฏิပတ်တိရအလင်းအကောင်းလာတော့အယောင်လေးတွေထွက်ထွက်တဲ့ခါကျသူ့ရဲ့အချိန်ဝါအကြောင်းပေါ့လေ။ဘာဖြစ်လဲတကားပေါက်တွေကလိုလိုဖွင့်ပြီးသားဖြစ်သွား။သူကခုနှစ်ထပ်အပေါ်တားကနေဆင်းလာဆင်းလာပြီးတော့မြို့ထဲလျှောက်သွားတယ်။သူကတော့လင်းပြီးထင်တာပေါ့လေ။သူ့လင်းအောင်ကြောက်။ပြီးတော့တကားပေါက်မြို့တကားပေါက်ရောက်တော့မြို့တကားကလည်းလုံလုံပွင့်သွားတယ်။ဘာဖြစ်လို့လဲဆိုတော့သူတော်ကောင်းတဲ့တရားလည်းဒီ နာရမင်းတထေရဘုရားကုံတော်ပွားတဲ့စွန့်ရင်ကြောင့်လို့လို့ဖွင့်ပေးရှေးတုန်းကဒီမှာတော့စာပေမှတ်တမ်းတင်တာပေါ့ရာဇကြိုးမျိုးကြီးရတဲ့လူပေါင်းခုံ6ကလေးလောက် နေတယ်ပေါ့အတွင်းမှာအပြင်းမဲ့မှာမှာလည်း6ကလေးအလို16ကလေးလောက်ကဗီဇာရာဇကြိုးမျိုးမိပြုတ်နေတယ်လူကြီးကတိတ်ထူတတ်တယ်အဲတချို့ရတ္တိတာဒလေထုံနှံနေရှေ့လေဒီလိုချက်ချင်းဆွဲပြစ်တာတို့ပါတော့ ဒါတော့လူကြီးထူတာတော့တည်တဲ့ပုံကိုယ်တွေပါလေဆိုသူကချက်ချင်းဆွဲပြစ်တာဆွဲပြစ်တဲ့အခါမှာဒီညကြမြို့တကားကလည်းပိတ်ထားတော့ဆွဲပြစ်လို့မရအောင်မရတော့ဘာဖြစ်လဲဆို မြို့တကားမြို့ရိုးပေါ်တက်ပြီးတော့မြို့တကားပေါ်ပေါ်ချက်ချင်းတီတူးသေးကောင်းအပေါက်ကိုပစ်ချတာပဲဟောခုနဘုန်းကြီးစကားကြံတယ်ပေါ့ဒီနာရဝင်းတတိယရာဇူကျူတတိယကိုမေးတယ်မြတ်စွာဘုရားဘယ်မှာသင်သုံးလဲဆိုတော့မြတ်စွာဘုရားက တိဝနတော်ကြောင်းပါပေါ့ဒီဒီဘက်ကတိဝနသုတ်တန်ရှိတယ်သုတ်တန်အလုံးမှာမြတ်စွာဘုရားတင်းတော်ဒီကြောင့်မိုးချုပ်နေပြီသွားလို့မသိတော့ဘူးဒါကြောင့်မနေ့မှသွားဖို့ဒါပြောတာအဲ့တော့တကားဖွင့်ပေးလိုက်တဲ့ခါကျတော့မျိုးဆောင်မျိုးဆောင်နဲ့တရားဖွင့်ပြီးတော့သူသွားတယ်ခုနကလောင်းကောင်တွေကလည်းလောလလပြစ်ချတဲ့လောင်းကောင်တွေကတက်နေမိရချောင်းနဲ့ခတ်မိရဆိုအဲ့မှာကြောက်စိတ်တွေပေါ်လာပြီးတော့အလင်းရောင်ပြန်ပြောက်သွားပြန် ပျောက်သွားတဲ့အခါကြောက်စိတ်တွေပေါ်လာပြန်ကောင်းမလားစဉ်းစားအဲ့ဒီမှာဒီဒီထိကနတ်ဘလူဆိုတာရှိတယ်သူကနေပြီးတော့အပိစကာပြောတာပါတရေကြီးဆက်သွားပါပေါ့နော်ဘာမှမကြောက်ဖို့နဲ့อืมဆက်သွားဖို့တိုက်တွန်းတယ်နော်တိုက်တွန်းတရေကြီးကလည်းဆက်သွားတော့อืมဒီမှာဒီ တိဝတိဝကနဘလူကနေပြီးတော့ကိုတွင်ရှာမပြမနဲ့အတန်ချိုချိုတာတာနဲ့နော်ဖိုးထိုက်တာနဲ့ရှင်ရနာတသိမ့်ပေါ့ညင်နာတသိမ့်အတလူမြင်တသိမ့်ပေါ့စင်တန်တာတွေဝိစင်ထားတဲ့မြို့သမီးကညာတသိမ့်တို့ဟာဒီဒီဘုရားဖူးမြင်သွားဖို့ရည်ရွယ်ချက်ကြောင်းသွားတဲ့အမျိုးသားရဲ့ခြေတလှမ်းလောက်တန်ဖိုးမရှိပါဘူးဒါလေးပြောပြတာအဲ့ဒီလိုပြောပြတော့ တထေးရဘလို့အောင်မေ့သွားလဲဟောဒီလမ်းမှာငါတယောက်နဲ့သွားနေအောင်မဟုတ်ငါနောက်မှာလည်းဖော်ရီရှိသားပဲအဲ့မှာရဲတင်းသွားရဲတင်းတဲ့ကဘုရားကုံတော်ပြန်အောင်မေ့မှတ်ရအောင်မေ့မှတ်ရတဲ့ကပိဋိပတ်တိပြပိဋိပတ်တိအလင်းရောင်ပြန်ထွက်လာပြန်ထွက်လာတော့ခုနမျိုးဘဝမှာခြားရလောင်းကနေကြော်ဖြတ်ပြီးသွားတယ်ဘယ်သွားအောင်လဲတုတ်တန်သွားအောင်လဲတုတ်တန်လေဘုန်းကြီးတို့ရှေးခေတ်နဲ့ဒီခေတ်ပေါ့လေပြီးရှို့တာနဲတယ်ဒီတိုင်းပြက်ထားတဲ့လောင်းကောင်ပုတ်တွေများတယ်တုတ်တန်သွားတော့ အဲလောကဗုဒ္ဓမျိုးမျိုးတွေ့ရတယ်ခွေးဥဒါနေကြားတယ်ကြားတကကြောက်စိတ်တွေဝင်ပြန်တော့တကခုနကလင်းအောင်နေပျောက်သွားပြန်တယ်ပျောက်သွားပြန်တော့အာနောက်ဆုံးပဲကြံပြန်ခုနနတ်ကနေပြီးတော့ပျောက်လိုက်ပြန်ရင်အတက်ပြီးရင်ဘုရားကုံတော်ပေါ်ရပိဋိပတ်တိဖြစ်တော့ရောင်လင်းတွေထွက်ဆက်သွားတယ်အဲ့ဒီလိုနဲ့သုတ်တံမှာကြော်ဖြတ်သွားနိုင်တယ်သုတ်တံကြော်ဖြတ်သွားပြီးတော့မြတ်စွာဘုရားတရင်သုံးတဲ့တိဝနာတော်ကြောင့်ကိုရောက်သွားအဲ့ဒီချိန်မှာမြတ်စွာဘုရားဈဉ္ဉံကြွားတယ် လွင်တီးခေါမှာဈဉ္ဉံကြွားနော်ဒီနာရဝင်ကျောင်းတွေကတထေကြီးလဲမြင်ရောသူကတင့်တော်တဲ့နေရာခင်းတဲ့နေရာမှာထိုင်တယ်ပြီးတော့နာရဝင်ကျောင်းကတထေကြီးကစဉ်းစားတယ်လောကမှာဘုရားအမိကံပုဂ္ဂိုလ်တွေအများကြီးပဲညဆိုရာဇီကြုံမှာအများကြီးပဲဘုရားအမိကံပုဂ္ဂိုလ်အာဘုရားဆိုတာလေဘုရားအစ်စ်မှန်တယ်ငါလည်းမသိနိုင်ဘူးတကယ်လို့ဘုရားအစ်စ်မှန်ဖြစ်ရင်ပေါ့လူတွေကသူ့ကိုသိတာက ခိုကိုရမယ်အာကိုရမယ်တဲ့ပုံကိုယ်တွေကိုပေတလှူတပေကန္တာလို့အနာတပင်လို့ခေါ်တာသူ့နာမည်ရင်အဲ့ဒါမဟုတ်မိဘတွေကချစ်စနိုးခေါ်တာသူတတလို့ခေါ်တယ်နော်သူတတလို့ငယ်နာမည်အဲ့တော့ဖះအစစ်မှန်ဖြစ်ရင်ဖះရာငါနာမည်ငယ်နာမည်ကိုမိဘတွေခေါ်တဲ့ချစ်စနိုးတိုင်ခေါ်ပါစေလို့အဲ့လိုစိတ်ထဲကနေပြီးတော့ဆန္ဒပြုတော့ဗောလေ အဲ့ဒါနဲ့မြတ်စွာဘုရားတွေ့တဲ့အခါမြတ်စွာဘုရားထိုင်ရနေအေဟိတုတ္တတာจิตတုတ္တတာလာခဲ့ဒီလိုမိန်လိုက်အဲ့မှာသိဝမ်းမြောက်ဝမ်းသာဖြစ်တာဝမ်းမြောက်ဝမ်းသာဖြစ်ပြီးကြောတော့အဲဘုန်းကြီးဒီမှာပြောချင်တာကတွေ့ရဝိတုကြောင့်ရှိပဲအဲ့ဒါလောက်နဲ့သိအဓိကပြောချင်တာကကြောက်ထားတဲ့လန့်နာကြီးကြက်သိမ်းမွင်းညင်တွေထလာရင်ဘုရားကုံတော်ပွားဖို့ရပါတယ်ပွားလာရင်ဒီကြောက်စိတ်လန်းစင်းတွေပြေးသွားမယ်ခုန နာရီအကြောင်းတွေကတထေးကြီးတို့ကြပါလေဒီပီတိပတ္တိတွေဖြစ်လာပီတိပတ္တိအကြောင်းအလင်းရောင်တွေတောင်ထွက်လာတယ်ဘုရားကုံတော်ပွားရင်အဲ့လောက်ထိအစွမ်းရှိပါတယ်အဲတော့ဘုရားကုံတော်ပွားတဲ့ကစနစ်ကြပွားတော့ဖို့လိုတယ်ဘာညာမျှော်ဖို့မလိုဘူးခုနကြောက်စိတ်တွေလမ်းစိတ်တွေပေါ်လာရင်အဲ့ဒီလိုပွားပါလို့ဒါလေးပြောချင်တယ်ပေါ့နော်နောက်တစ်ခုကတော့ဘုန်းကြီးတို့ဒီမှာဗာလဲဆိုဒီ ဗုဒ္ဓနုတိကိုပြောင်း၍ပွားများမိချိန်ခါများလာများကမ္ဘာတစ်ခုအာထုတ်နေတယ်အခက်ခဲရှိတယ်အဲ့ဒါမျိုးဆိုရင်ဘုရားကုံတော်ပြောင်းပွားနိုင်မှာဒါနဲ့ပတ်သက်ဘုန်းကြီးတို့နှစ်နေရာတွေ့ပါတယ်တဏှာကဘာလဲဆိုတော့အင်္ဂုတ္တထက္ကရာမှာပဲအင်္ဂုတ္တထက္ကရာပထမစာမျက်နှာ366 369သူကတော့ ဒီဗုဒ္ဓနုဒတိဘာဝနာပွားများတဲ့အတွက်ဥပမာလေးနဲ့ပေးထားပါတယ်။ဘာအကျိုးကျေးဇူးရှိလဲဆိုစိတ်တွေဟုတ်လားရှင်ထက်တန်ရှင်လန်းစေတယ်တက်ကြွစေတယ်ပေါ့နော်ပြီးတဲ့အခါကျဘာအကျိုးကျေးဇူးတွေရှိလဲဆိုတော့ဝိပဿနာအထောက်တဲ့အခါမှာအထောက်ကိုဖြစ်စေတယ်ဒီနှမျိုးပြောဝိပဿနာအထောက်ကိုအကျိုးရှိတယ်အဲ့ဒါတော့ပြောင်းပွားမဲ့သဘောမျိုးပေါ့ဗျာ အဲ့ဒီမှာအင်္ဂုတ္တထကရာဘာမိတ်သွားလဲဆိုတော့ကိုယ်ကကမ္မဋ္ဌာန်းတစ်ခုခုအမြဲမပြအာထုတ်တာဒါမူလကမ္မဋ္ဌာန်းလို့ခေါ်တယ်အနာဘာနာအာထုတ်နေအနာဘာနာကမ္မနာကိုယ်ရမူလကမ္မဋ္ဌာန်းပဲဒီဒါဝင်လေထွက်လေဆိုတဲ့ကမ္မဋ္ဌာန်းဒါကမ္မဋ္ဌာန်းဒါမူလကမ္မဋ္ဌာန်းရှင်းရှင်းတော့ကတော့ကိုယ်ရင်လေးတွေပါလေဆိုအတုပါပေါ့တစ္ဆပိစ္ဆကမ္မဋ္ဌာန်းဒါတွေပွားများအထုတ်တယ်ပေါ့တချို့ကမေတ္တာတချို့ကသိခြင်းတရားဒါတွေအထုတ်တယ် အဲ့လိုအထုတ်ရအောင်လို့နေခက်ခဲဖြစ်လာတော့အာနာမနာအထုတ်တယ်ဓကမနာအထုတ်တယ်ခါလေးလေးကစိတ်ကခက်တယ်ဗျအထုတ်ရအထုတ်နေစိတ်ပြက်တာညှိငွေတာဒါတွေဖြစ်လာအဲ့လိုစိတ်ပြက်တာညှိငွေတာဖြစ်လာရင်မူလကမ္မတာ အထုတ်နေကြကမ္မတာအာနာမနာခဏယတာဝါယောဒမိုင်းနဲ့ဓကမနာဝါယောဒခဏယတာရပ်ပြီးတော့ဘုရားကုံတော်ပွားတယ်ဘုရားကုံတော်ပွားတဲ့ကဘုန်းတို့ဘုန်းကြီးတို့ခဏကဘုရားကုံတော်ထိပ်ပဲဒီကြားပြင်းသမျှပြောပြီးပြီ ဒါတွေကြက်ထားနိုင်တော့ကောင်းတော့ကြက်ထားပြီးတော့ကိုယ်ဆင်ញင်ကြည့်ပေါ့ဟောဘယ်ကုံတော်လေးကတော့ငါစိတ်ထဲမှာအင်အင်တန်ကြီးညိုစိတ်ဖြစ်တာပဲအဲ့ဒီကိုကြီးညိုတဲ့ကုံတော်လေးကိုစပွားအဲ့ဒါဆိုမြန်မြန်စိတ်ကြည်လင်လွယ်စေကြီးညိုတဲ့ကုံလေးပွိုင်းပွိုင်းနဲ့ချိန်လဲရတယ်ဆိုရင်တော့တစ်ချိန်လုံးလုံးဘုရားကုံတော်ပွားခြင်းနဲ့ဆိုရင်တော့ဒါကြီးတော့ပွားနေပေါ့နော်အဲ့ဒါကြပွားနေစိတ်ကြည်လင်လာပြီဆိုရင်တော့ ကိုမူလကမ္မထံပြောင်းလို့ရတယ်ဒီတစ်ချိန်လုံးလုံးဒီဘုရားကုံတော်ပွားမယ်နောက်တစ်ချိန်ရောက်မှကိုမူလကမ္မထံပြောင်းလဲရပါတယ်ကြိုက်တယ်လို့လုပ်လို့ရတယ်အဲတော့စိတ်တွေညင်ညူးလာတယ်အာထုတ်တဲ့ကမ္မထံမပြောတော့ဘူးညင်းငွေလာတယ်ဆိုရင်ဘုရားကုံတော်ပွားပါပွားတဲ့အခါကျကိုအကြည်ညိုဆုံးကုံတော်စပွားပါဒါလေးမှတ်တာစိတ်ကြည်လင်လာပြီဆိုတော့ကိုကမ္မထံပြန်သွားပါဒါကတော့ဘုန်းကြီးတို့အင်္ဂုတ်ထုံမှာပြောတဲ့စကားပါဗျာ နောက်တစ်ခုကတော့ဘုန်းကြီးတို့တန်ရုပ်မှာပါပါတယ်အဲ့ဒီတန်ရုပ်ကပါတဲ့စကားလေးပေါ့ဒါလေးလည်းဘုန်းကြီးပြောပါဦးတန်ရုပ်မှာကြတော့အဲ့ဒီဘေကုဏုပတေယတန်တုတ်မှာပါတယ်ပေါ့ဗျအဲ့ဒီတုတ်ဖွင့်မဟာဝဲကတန်ရုပ်အထက်ကရာရှာမင်းနာနေရာ39မှာပါတယ်အဲ့ဒီကကြပါလဲဆိုတရားထုတ်တဲ့ကကြဘုန်းကြီးတို့ဥပမာညာပိုင်းပေါ့နော်အခုလိုတချို့ဆိုဒီမှာတွေးပါပါမှာပါပဲ တဏီကုံလှုပ်လှုပ်ထားတယ်ဒီချိန်မှလာတရားနာမယ်တရားထုတ်မယ်ပင်မနာပင်မနိုင်အိတ်ငိုက်နေများတယ်ကိုယ်လည်းပင်မစိတ်လည်းပင်မနာမြင်ငိုက်မှုတွေဖြစ်နေပြီဘုန်းကြီးတို့လည်းဒီတိုင်းပါပဲဒီကတည်းလေးဒါအိတ်ချင်တာအိတ်ချင်လို့အနာမနာမမဓကမနာမမအိတ်ချင်တဲ့စိတ်ဓာတ်များတော့အိတ်ငိုက်သွားတာများအဲ့ဒီကာလမျိုးဆိုရင်တော့ဘုန်းကြီးတို့သဘောကြတာကြိုက်တာတော့လူဖျားကုန်တော့ပြောင်းပွားတယ် ခုနကဘေကုနုပတရားတော့အဖွင့်မှာအဲ့ဒါပြောသွားတယ်ကိုယ်လည်းပင်မစိတ်ပင်မလာပြီဆိုရင်ဖျောက်ကုန်တော့ပြောင်းပါပါအဲ့ဒါတော့ဘာနဲ့ဥပပေတာလဲဆိုကြံရည်ပေါ့လေကြံရည်မောပြီနော်ခုနလည်းဥပပေတာလေခုနလေးပြန်ပြောမယ်နော်ခုနဘုန်းကြီးဥပမာမပြောခဲ့အောင်အဲတရားတစ်ခုအားထုတ်လို့စိတ်ပြတ်တဲ့ညင်းငွေတယ်ဆိုရင်ဖျောက်ကုန်တော့ပြောင်းပါပါဘာနဲ့ဥပမာပေးထားလဲဆိုတော့ လူတယောက်ဟာရှေးတုန်းကတော့အိမ်ဆောက်ဖို့အတွက်တောထဲမှာ ထွက်ပြီးတော့အိမ်တိုင်းလုံကောင်းကောင်းနေရှာတယ်ရဲရင်းနဲ့ပေါ့ပစိန်နဲ့ခုတ်တယ်ခုံရင်ခုံရင်နဲ့ဒီပင်စီကို မလဲရသေးဘူးအကိုင်းခက်တဲ့ခုတ်ပြအောင်နဲ့ဒီပစိန်ရဲရင်းကအသွားတွေလိတ်သွားမယ်ခွေသွားမယ်ဆိုရင်ဟောတော်ပြီငါတို့ဒီသစ်ပင်မခုတ်တော့ပါလို့ဒီလိုဟုတ်လားလွတ်ချမပြတ်ပါနဲ့ ဒီပစိန်သို့မဟုတ်ရဲရင်းကိုဘယ်ဘယ်ဘယ်မှာသွားပြီးခိုင်းပေါ့ထက်အောင်ပြန်ခိုင်းရမယ်ထက်အောင်ပြန်လုပ်ရမယ်ထက်အောင်ပြန်လုပ်ပြီးမှတခါဒီတစ်ပင်ကိုထပ်ခေါ်နော်အဲ့တော့ဘာလို့ရလဲဆိုဘာနဲ့ဥမာပေးတာလဲဆိုတော့ဗုဒ္ဓနာသူတွေကစိတ်တည်းဟူသောရဲရင်သို့မဟုတ်ပစိန်သွားထက်အောင်တပေးတဲ့ဘဘဲသဘောဘဘဲဘုကအလောက်ကမားနဲ့တူတယ် တပဲဘူကလှုပ်သမားဟာဘာလုပ်လဲဆိုတော့ခုနရဲရင်အသွားလိတ်သွားတယ်ခွေသွားတယ်ပဲ့သွားတယ်ရဲရင်ပစိန်သွားကိုထက်အောင်သူ့ရဲ့ဘပဲပညာနဲ့ပြန်လုပ်ပေးလိုက်တော့ဒီလိုပဲဗုဒ္ဓံတို့တရားခုနလိုတရားတစ်ခုအားတို့လို့ညီးပြီးငွေလာတယ်စိတ်ပြက်လာတယ်ဆိုရင်ညီးငွေတယ်ညီးငွေတယ်စိတ်ပြက်တယ်စိတ်ပြက်တယ်ဆရာသမားတွေညွန်တဲ့အတိုင်းတော့ရှုမှတ်ကြည့်ပေါ့အဲလို ရှုမှတ်လို့ဆင်ပြေသွားရင်လည်းတော့ကိုဆက်သွားပေါ့ အဲ့လိုရှုမှတ်လို့တခါတည်းစိတ်မပြေဘူးဗျာညီငွေတယ်ညီငွေတယ်ပို့ညီငွေတယ်စိတ်ပြတ်လာတယ်တို့ကြထွက်ပြေးတဲ့ဖြစ်မျိုးတွေဖြစ်မှာအဲ့ဒီလိုကာလမျိုးဆိုရင်တော့ဘုရားကုံတော်ကြီးပွားလဲဘုရားကုံတော်ပွားလဲစိတ်တွေကြည်လင်းထက်တန်လာပြီဆိုမှငကိုကမ္မထံပြန်သွားဒါတော့အင်္ဂုတ္တထွေတာပြတယ်ဥပမာနဲ့ဥမေယပါနော်နောက်တစ်ခုကတော့ဘေကုနုပတရားတို့မဟာဝေကတန်ရုပ်ထကရာမှာပြောတဲ့စကားကြတော့ဗုဒ္ဓနုတိကို ကြံရည်မောဖြီအာဇီနဲ့သူကနိုင်ထားတယ်တဏီကုံလုံးလုံးတယ်မတ္တရီတွေလည်းလွတ်နေတယ်အဲကိုကမ္မထာလည်းအခုမှလှုပ်တယ်ဆိုခန္ဓာကိုယ်လည်းပင်မစိတ်ကလည်းပင်မနေတဲ့အတွက်အထောက်တော့မကောင်းအိတ်ချင်တဲ့စိတ်တွေပဲများနေအဲ့ဒီကာလမျိုးဆိုအိတ်ချင်တဲ့အချင်းနဲ့မှလည်းအိတ်ချင်တဲ့စိတ်က မနိုင်ဘူးဗျအဲ့ဒီကာလမျိုးဆိုရင်တော့ဘုရားကုံတော်ပြောက်ပါပါအဲ့မှာတော့ဘယ်လိုဥမာပေးလဲရှေးတုန်းကဥမာပေါ့ဗျာ ရှိတော့ကတော့ကြံရည်တောက်ချင်တယ်ဆိုရင် ခုခေတ်လိုဆက်တွေပါလေလောကူမရှိပါဘူးတောထဲမှာရှိတဲ့ကြံခင်းကိုကိုယ်တိုင်သွားဝယ်ရဆယ်ချောင်းတော့ဆယ်ချောင်းငါးချောင်းတော့ငါးချောင်းပေါ့အဲကြံခင်းကဝယ်လာဒီကြံချောင်းတွေကိုယ့်ကိုယ်စီလို့ထမ်းပေါ့ထမ်းလာပြီးလမ်းမှာမောတဲ့ခါကျခြာနာပေါ့မောလဲမောရေရလဲစားဆိုဘာလို့ရလဲဒီကြံချောင်းတစ်ချောင်းကိုချိုးပြီးကိုယ့်ကိုယ်စုပ်ရကမောပြီးပြီးကြံတဲ့ကြံစီထမ်းပြီးဆက်သွားပေါ့အဲရောက်မှတော့ အဲ့လိုမှညစ်တော့ပေါ့အဲ့လိုမျိုးဥပမာပဲဒီတိုင်းပဲတရားထုတ်တဲ့ခါကျတော့ကိုယ်ကလည်းပင်မစိတ်ပင်မလာပြီဆိုတော့ခဏရတော့လက်ရှိကမ္မတာရပ်ပြီးတော့ကြံရည်မောပြေနဲ့တူတဲ့မောပြေအားစေးနဲ့ဒီဗုဒ္ဓလူတွေကိုပွားပါခုနလိုမှတ်ထားမယ်နော်ဗုဒ္ဓလူတွေပွားတဲ့ခါကျဘာပွားမလဲကိုအကြည်ညိုဆုံးခုံတော်တခုရွေးခုနကဘုန်းကြီးတို့ဒီမှာအဓိပ္ပာယ်တွေအများကြီးပဲပြောသွားတယ်အဲ့ဒီကိုဖတ်ကြည့်လေ ဟောဘယ်ကုံတော်လေးကငါစီတယ်မှာတိတ်ကြည်ညိုလာပဲတွေးလိုက်မယ်ဘုန်းကြီးလည်းတွေးတယ်အဲ့လိုကုံတော်မျိုးပွားရင်မြန်မြန်ကြည်လွင်လဲတယ်အဲ့ဒါမှတ်တာအဲဆာဗေအတိအကျပြောတဲ့စကားပဲကိုယ်ကမ္မထံကဒါကြီးကျတဲ့ဇုပေမှတ်တာမျိုးဘုန်းကြီးမလုပ်စေချင်ဒီလိုခက်ခဲဖြစ်လာဒီလိုလောက်ဒီလိုခက်ခဲဒီလိုဒါဘုရားဒါရဲ့ပြောသွားတာဒါပဲကျမ်းဂန်မှာတိကျရှိတယ်ဒါလေးတွေကိုဘုန်းကြီးတို့လုပ်စေချင်လို့ဒီစကားပြောအဲကိုက ကိုယ်ခန္ဓာပင်မနဲ့စိတ်ပင်မနဲ့ဓာတ်ရုပ်ပင်မမှတ်ဖဲနဲ့ဘုရားကုံတော်ပြောင်းမှပြောင်းပွားရင်ပွားရင်အဲ့ဒီတစ်ချိန်ပေါ့ဗျာအဲ့ချိန်တဲ့ချိန်ဆိုရင်ဘုန်းကြီးတို့ကိုယ်တိုင်လည်းလောက်ပါတယ်အဲ့ချိန်နေတရားကမ္မနာမှတ်မနေတော့နဲ့လေဘုရားကုံတော်ပဲပွားနေပွားနေတဲ့ခါကျလဲကိုယ်စိတ်ထဲမှာလောဘဒေါသမဖြစ်ဖို့ရေးကြည့်တာဗျဘယ်ကမ္မနာအထောက်အထောက်ဟောဒါကြီးကတမထပဲဒီလိုနဲ့ပြစ်ပယ်ဆရာမလို့ဝိပဿနာတော့မှတ်ပါရဲ့ဟောဌိနမိတာတွေဝင်နေကိလေသာတွေမပါထူးမှာ ဟောဗုဒ္ဓနုဒတိတမ္ပထမှတ်လိုက်တယ်စိတ်တွေကြည်လင်းလာတယ်ကဲဘလောက်ကောင်းတော့ကုသိုလ်တွေဘလောက်ဖြစ်ပါကုသဏမကိလေသာတွေမဝင်ဘူးလေအဲ့ဒါအဓိကပဲကိလေသာတွေကိုဘုန်းကြီးတို့ဗြဟ္မတော့ဒီလိုနဲအောင်လုပ်ရတယ်နဲရနေဖြည်းဖြည်းဖြည်းနဲ့နော်ပယ်နေအောင်ကြိုးစားတော့နော်မဖြစ်အောင်လုပ်မယ်မဖြစ်အောင်မလုပ်ခင်မကုံအောင်လုပ်ရတော့ကိလေသာမကုံခင်နဲအောင်လုပ်ရတယ်နဲဖို့ဆိုရင်သမထမမဝိပဿနာမမဒါတွေမဖြစ်ဖို့မဖြစ်မှနဲမှလေ ဖြစ်နေဖြစ်များနေဘယ်နည်းမှာခုနလိုဝိပဿနာတော့မှတ်ပါရဲ့အချိန်ခံမှုတွေအချိန်ကုန်နေမယ်ဒါကိရိတာတွေပဲထိနာမိတာတွေဝင်နေတာဘာတရားမှမရနိုင်ဘုရားကုံတော်လေးပွားလို့စိတ်ကကြည်လင်လာမယ်လောဘဒေါသတွေဖြစ်နေလာမယ်ဘလောက်ကောင်းလဲဒါမျိုးတွေပေါ့ဒါမျိုးတွေဆက်မှတ်နေပေါ့ဒါဆိုကြုံများတော့အဲ6နိုင်ထိုးပြီเนาะဒီနေ့ဟောပြောဆုံဆုံးမှတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြတဲ့ဖြင့် မဲ့ညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။